သူဝတ္တကသုတ်ကတရားတော်နောက်ဆုံးပြီးသားပါတော့ယတိမသွားခင်တရားစာလည်းပြီးအောင်လို့ရိုက်လို့ပြီးနေပါပြီနည်းနည်းပါးပါနောက်ဆုံးပိုင်းဒီတင်သုတ်ကနေပြီးရှိဆက်စရာလေးတော့ကြာနေရဲ့အဲဒီနေ့တော့အတန်ဖွင့်တဲ့တရားလိုပဲဒီကရိုက်ထားပြီးသားစာမုံနဲ့ ဖတ်ပြီးတော့ဟောမှပဲစီစီကျဲလင်းဟောနေလို့ရှိရင်ခကားတွေစီစီစီသွားတာပဲလို့ဒီမှာအဲလင်းဟောနေတော့စီတဲ့ပေါ်တာကြောက်ပြောတော့စီစီသွားဒါနဲ့သို့တော့စာတဲ့တိတိကျကျဟောကြတော့လေတချို့ဟာတွေကနားမလဲဒါဖတ်ရင်လားနားလဲနားထောင်တဲ့ဟာကြတော့တိတိကျကျရေးထားတာဖြစ်တော့နားလည်းပဲဖြစ်တယ်အဲ့ဒါတော့သူနေကြကြတော့လည်းအလိုပြောတာတွေလည်းပါပါလိမ့်မယ် အားလုံးမှာစာမျက်နှာကမျက်နှာရှိဒီတဲ့ဘိုင်းကဒီရင်ဘိုင်းတွေကတော့သူဝတ္တကသုတ်တရားကိုရာဇဝလာခြင်းတွေကစပြီးဟောခဲ့တယ်။လေးသတင်းရှိသွားပြီ။ဂါထာ20ရှိတဲ့နေ့က15ဂါထာအထိတော့ပြီးသွားပြီ။9ဂါထာပဲကျန်တော့တယ်။ ဒီကနေ့အဲဒီငါးဂါထာကိုအပြီးသားဟောရမယ်အဲဒီငါးဂါထာတွေကအစဆုံးဖြစ်တဲ့ဂါထာကတော့နာသာကတိကောတိယဘိက္ခုနာသာဝါသံပယုတ်တံပါတိယပါဂတိယံနာသိခေယကထံဝိဂာဟိကံနာဂတိယဘိက္ခုယာမိကတိကောသ ကြွားဝါသည်လိနာစီယာမဖြစ်ရဘုရားသာသနာတော်ကဉာဏ်တော်မှာကြွားဝါခြင်းမရှိစေရဘူးမိမိမှာမရှိတဲ့ဂုဏ်နဲ့ကြွားဝါပြောတာကတော့လုံးလုံးကျင်းရမှာပဲရှိတဲ့ဂုဏ်နဲ့လည်းရှိတာလည်းပိုးပြီးမကြွားမဝါပြင်ဘူး ဒါပေမဲ့တချို့ကတော့ကြွားဝါရတဲ့ဝါဒနာရှိတယ်။သူဟာမျိုးကြီးမျိုးမြတ်ကနေပြီးရာဖြစ်လာကြောင်ကြောင်ဒီဥစ္စာပေါ်များတဲ့အမျိုးတွေကနေရာဖြစ်လာကြောင်ကြောင်စသည်ဖြင့်ဟန်ဆောင်ဝါကြွားပြီးတော့ပြောရတယ်။ဒီလိုတော့ကိုယ်မျိုးတွေကနေပြီးတော့ ရုပ်စဉ်လှပါတာတွေတော့မှမခေါ်ပြီးပြောတာရှိသေးတာပဲဒါတော့ကိုယ်လည်းကြားဘူးလေအဲဒီလိုလောကဘက်ကဂုံနဲ့ဝါကြွားတာလည်းကျင်းစီရမယ်နောက်ပြီးတော့သီလကိုအလေးပြုတဲ့ရောင်ရောင်ဒူရင်ကျင့်ဝတ်ကိုဒူရင်ကျင့်ဝတ်နဲ့ပြည့်စုံတဲ့ရောင်ရောင်စာပေကျမ်းဂန်ရာမှာအထူးတက်ကြွတဲ့ရောင်ရောင် ဂံပင်ရှင်များရတဲ့အောင်ကြောင့်သူတော်ဘာစိတ်ကိုသိရအောင်ကြောင့်ဟန်ဆောင်ပြီးဝါကြပြောတဲ့ပုဂ္ဂိုလ်လည်းရှိတတ်တယ်။တချို့တရားဝင်ရင်တောင်မှရနာတဲ့ပုဂ္ဂိုလ်ရဲ့စိတ်ကြည့်တယ်လို့ဟန်ဆောင်ပြောတာရှိသေးတာပဲပြောရင်ရတယ်။ဘုဒ္ဓဝါကြီးဘုနာတော်ဝါကြီးစိတ်ကူးရများနေတယ်ဆုလိုက်ပါမှားလိုက်ပါပြောရင်အဲဒီအဲဒီနာတော်ဝါကြီးအများကြီးပဲစိတ်ကူးရများနေငါအပြီးလို့ပြောတာပဲလို့ ဒီလိုထင်အောင်လို့ဟန်ဆောင်ပန်းဆောင်လုပ်တဲ့တရားဟောတဲ့ပုဂ္ဂိုလ်လည်းရှိတယ်လို့ကြားဘူးဒါတချို့ကလည်းဟုတ်ယုံနေတာတရားထိုင်ခိုင်းနေတဲ့တရားထိုင်ခိုင်းတော့ကြည်နာဘူးလက်ကလေးလှုပ်လိုက်တာလည်းဟွန်းလက်စီစိတ်မြောက်နေတော့အဲဒီလိုပြောတာလည်းသူစားလက်လှုပ်ကြတဲ့လက်စီစိတ်ရောက်ဟွာပြီးတာပေါ့ပြီးတော့အာဒီခွန်ကြီးကငါးစိတ်လည်းပြီးနေတာပဲဆိုပြီးတော့ အဲဒီလိုအထင်ကြီးအောင်လို့လုပ်တာတဲ့อืมအဲ့ဒါအဟုတ်မှန်လည်းဆိုရတယ်အဲဒီလိုတရားတော်ကကိုယ်နဲ့လည်းဝါကြပြောစာမရှိစရာဘူးခင်ရမယ်မိမိမှာတကယ်ရှိနေတဲ့ဂုဏ်နဲ့တောင်းမှမစွဲမဆောင်တာလည်းပြောရလို့ရှိရင်ပြောတင်တာတော့ကပြောရတယ်တရားတော်ကတရားသူတွေပါလေဆိုတော့လူပုဂ္ဂိုလ်တွေမပြောကောင်းပါဘူးညာချင်းချင်းတော့ရှင် ပြောကြည့်ရင်ပြောကြည့်တယ်ဒါမှမဟုတ်မပြောကြပါဘူးအတုံကြီးတဲ့ပုဂ္ဂိုလ်ကမပြောကြပါဘူးဝါကြပြောဆိုမှုမျိုးကတော့လုံးဝကင်းစရာမယ်ဒါကရာနေခြင်းဟုတ်တယ်လူဝိကြောင်ဝင်တယ်လို့တရားကိုယူစီသေးတဲ့သူလို့ဆိုဆိုလို့ရှိရင်ဝါကြပြောဆိုမှုကင်းစီခြင်းတာပဲလူပဲဖြစ်ဖြစ်ရာမယ်ဖြစ်ဖြစ်ပဂရိကယောသားဖြောင်းမှတ်တဲ့ ပုဂ္ဂိုလ်ကတော့ဟုတ်သလောက်သာယူယူသားသားပြောရရှိပါတယ်အဘိုးမဘုံကြီးချက်ပြီးဝါကြွားလို့မရှိပါဘူးအဲဒီတော့ဝါကြချင်းကင်းပြီးတော့ဖြောင်းမတိကျစီရမယ်ဒါကတော့ရှင်းနေပါပြီမဝါကြရဘူးဆိုရှင်းနေပါမသိချက်ပြတော့နောက်ပြီးတော့ပယုတ်တံပစ္စည်းလေးပါးနဲ့သတ်သောဝါပစ္စည်းလေးပါးရာရင်းနဲ့သတ်သောဝါသံသစကားကိုလည်းနာပါသေးရမပြောမဆိုရတဲ့။ညာညာပစ္စည်းလေးပါးရာရင်းနဲ့သတ်ပြီးတော့ မပြောရဘူးတဲ့အဲလိုပြောရတော့ဆိုလို့ရှိရင်ခုနေကမှာသင်္ကန်းကသိရှာတယ်ဒီအကြောင်းကကိုတော်ရင်များသင်္ကန်းကမပြည့်စုံဘူးစသည်ဖြင့်ဒီလိုပြောတာတကားတွေပစ္စည်းလူညောင်းလို့သင်္ကန်းလူညောင်းပြောတာဆုံးလို့ပါတယ်လည်းပြောလို့ရှိတာပါပဲအဲဒီလိုစကားမျိုးပြောရဘူးတဲ့နောက်ပြီးတော့ပစ္စည်းတွေပါရအောင်လို့လိန်ပြောခြင်းတို့ဂုံတိုက်ခြင်းတို့လက်ဆိုချိန်မောင်းခြင်းတို့ဒါနာကြီးပုံမျိုးဥဒ္ဒစတွေပဲပြောစုကြည့်တာချင်းအဲဒီလိုဟာတွေလည်းပဲ မပြောရမလုပ်ရဘူးဒါကစာရင်းတော့ဒီလောက်ပဲရေးထားတယ်ဒါသူအသေးပဲသိမပေါ်လေလိန်ပြောတော့ဘာရမလဲလို့လိန်ပြောလို့လည်းရတယ်ဥပမာသင်္ကန်းစသည်တွေပြည့်စုံနေတာနဲ့မပြည့်စုံဘူးလို့လိန်ပြောရင်ဩကိုယ်တော်ကြီးမှမရှိကြဘူးဆိုပြီးတော့တရားတွေကသူကြတာကောလိန်ပြောတာဂုံးတိုက်လို့လည်းရတယ် အဲလူနိုင်တဲ့ပုဂ္ဂိုလ်ဘက်ကနေပြီးတော့ဟိုပုဂ္ဂိုလ်နဲ့ကွဲပြားသွားအောင်ကိုယ်ရှင်ညောင်းလို့အဲဒီပုဂ္ဂိုလ်ကွဲပြားအောင်လို့ဂုံတိုက်ဂုံတိုက်တော့ဟိုပုဂ္ဂိုလ်ငါအကျိုးလို့လည်းခုကြီးပဲဆိုပြီးတော့အဲနဲ့သူချမ်းလို့လည်းရတယ်။ဒါဆိုချိန်မောင်းတာလည်းပဲရတယ်သူပုဂ္ဂိုလ်ကဓမ္မတွေအမှန်တရားဉာဏ်ဌာနနဲ့ပြရတယ်တောရတယ်မှာဆိုဥပောက်စီလို့ခေါ်ရတယ်သူက။အဲဒီဘုံကြီးသိကြောက်တယ်။ကြောက်တာနဲ့ဘုံကြီးက ကျဲဆိုချိန်မောင်းမှာကြောက်တာနဲ့သူ့ကိုလူရတယ်ဒါတွေကတော့ကြောက်ရတယ်ဆိုတာအဲ့ဒါလည်းရတာဒါနာယီဘုံမျိုးဝတ္ထုသတိကတော့အဲ့ဒါတွေကတော့ဓမ္မအထိကလည်းချုပ်ပေါ်လေးတရားဆိုဟောပြီးပဲတရားပါဖို့ပဲအဲ့ဒီလိုဟာတွေလူကြိုက်များလဲဆိုတာရှောက်ဟောနေတာအဲ့ဒီလိုဟာသမ္မဗလာပါရီခေါ်တယ်တချို့လည်းဝတ္ထုတွေပါလေရေးအဲဟိုတဲ့လောကကြောင်းရတယ်နဲ့ဆောင်းပါးတွေပါလေရေးသတင်းစာတွေပါလေထည့်အဲ့ဒီလိုဟာတွေ ဒီမှာတော့တော်တော်လေးပဲရေးထားတယ်ဒါအကျယ်ကြီးထက်ပြောတော့ပြင်ဒါမှသိကျယ်တော့မြင်တယ်ဒီမှာစာနဲ့ကိုဖတ်ပြီးပြောတယ်အဲလိုပြောဆိုရင်လည်းกินရမယ်တရားရိုးရိုးဟောရမှာတောင်မှကြီးညိုပြီးတော့ဓမ္မပူဇာအနေဖြင့်မိမိအားလှူဒါန်းအောင်လို့ရည်ရွယ်ပြီးတော့မဟောရဘူးတဲ့အဲတရားကတော့ရိုးရိုးတရားဆိုတော့အခုကလာကျူတရားရိုးရိုးဟုတ်ခနဲ့ကိုဟောနေတယ်ရှိပါတယ်အဲဒါတွေထားယူပါတရားကရိုးရိုးပဲ မြတ်စွာဘုရားလူတော်ကြတရားရိုးရိုးပဲဟောတဲ့ကနာကထာသီလကထာရိုးရိုးပဲဟောဒါပေမဲ့လို့ရည်ရက်ကတော့တရားဟောတော့တရားနာတဲ့ပုဂ္ဂိုလ်တွေကညီညွတ်အောင်ညီညွတ်ပြီးတော့လူသားညင်အောင်ဒါတော့ရည်ပဲပြီးတော့ဟောရအောင်လေအဲ့ဒါတော့ရည်ကြီးတဲ့အပိုင်းပဲဒီကဒါရည်ကြီးတဲ့အပိုင်းအဲ့ဒါမြတ်စွာဘုရားအဲ့ဒီတော့မစင်ကြတဲ့တရားအာဒီလိုတရားဟောတယ်တဲ့ ဘယ်လိုစိတ်ကြံစီဟောတယ်လဲဆိုတော့မင်းငါဤဓမ္မဟောဒီတရားကိုသူနေယုံကြားနာကြပါကုန်မူဟောဝတ္တဩကောင်းလေစွာဟောတဲ့တရားနာကြပါစေတရားနာပြိတ္တတွေမြန်မာစွာနာကြပါစေဒါကတော့အကျင့်ကြီးလေးပါဘူးဘုဒ္ဓဝါစာပါဏာကြားနာပြီးပြီဒီဓမ္မဟောဒီတရားကိုပတိရေယုံညညိုကြပါကုန်မူဟောဝတ္တဩကောင်းလေစွာ အာဟောတဲ့တရားညွှန်ကြပါစေကြိုက်ကြပါစေလို့ဒါလေးကမစင်ကြဲတာလေကွာသဒ္ဒနာအကြီးညိုကြပြီလေမင်းငါအာတနာကာရံစာအကြီးညိုသူတို့ဤပြုမြဲအချင်းရာဟုသောလူရန်ပူဇော်ခြင်းကိုလည်းကြရေယုံပြုကြပါကုန်မူဟောဝတ္တဩကောင်းပြီကွာအကြီးညိုပြီးတကားအကြီးညိုတဲ့ဆိုရင်ညိုတဲ့ပုဂ္ဂိုလ်တွေကသူကတန်းတာဟောပူဇော်တာဟောအဲ့ဒီတော့ သလနာကာရတဲ့ညိုသောချင်းရခေါ်ပြတာတဲ့ဣတိဤသောစိတ်ကြရှိသည်ဖြစ်၍ဟောညာအာတဲ့ဒီလိုစိတ်ကြရှိသည်ဟောလို့ရှိရင်ဒါတော့ကင်းရဲတယ်ဓမ္မအဋ္ဌိကလည်းကိုယ့်ကိုယ်စိတ်ကြည်မှသိချာပြီးမှကင်းရဲတယ်ဣခွေယံတို့ဧဝရူပကဟိခုနောဤသောသောယံဤဓမ္မဒေသနာတရားဟောခြင်းသည်အပရိသုဒ္ဓမစင်ကြယ်သည်ဟောသည်ဖြစ်၏ အဲ့ဒါစင်ကြယ်သောတရားဟောခြင်းပဲတရားကတော့ရိုးရိုးတရားပါပဲဒါနာသီလဘာဝနာရိုးရိုးတရားဟောတာပါပဲဒါပေမဲ့လို့သူကဒကာဓမ္မတွေပြုခြင်းအောင်ရည်ရွယ်ပြီးတော့ဒီစည်းရရည်ရွယ်ပြီးတော့ဟောတာကိုပြောတာမစင်ကြယ်ဘူးရိုးဓမ္မရိကနဲ့စည်းကကြားဘူးလားပဲဘယ်လိုချင်းဘယ်လိုချင်းဝီကြီးတို့ပါလို့သူကစည်းရတာဘူးလား90တရားဒီဥစ္စာတကားကိုရလည်းပဲကိုလို့ရှိရင်ဘယ်လို ရှိပါတယ်။တရားပူဇော်တဲ့အနေဖြင့်သွေးလူပူဇော်ခြင်းကိုဉာဏ်စီညှော်လင့်ပြီးဟောရင်တရားကကောင်းပြီမဲ့တရားတော်ရိုးရိုးပဲဆရာလိုရပြတာပဲတဲ့။သိထားမစင်ကြဲတဲ့အတွက်အဲဒီလိုဟောခြင်းဟာမစင်ကြဲဘူး။အဲဒီလိုမစင်မကြဲဖြစ်စေနိုင်တဲ့စိတ်ကြဖြင့်မဟောသင့်ဘူးလို့ဆိုလိုပါတယ်။အဲဒါဓမ္မရှိကအများကြီးအလွန်ကြီးကြီးပါလေ။

ဒီတော့စိတ်ကူးကြံစီနေဟောတယ်ဘယ်လိုကြံပြီးဟောတယ်လို့သဘောဓမ္မစာဗျာတိဓမ္မတရားတော်ကိုသွားခါတော့ကောင်းစွာဟောကြားအပ်ပါပါလေ။မြတ်စွာဘုရားဟောတဲ့တရားသွားခါတော့မမကံကောင်းမှုဟောထားတဲ့တရားပဲ။တရားကုံတော်6ပါးဆင်းရဲတာ။မြတ်စွာဘုရားကိုယ်တော်တိုင်ပြီးပြီးတော့ဟောထားတဲ့တရားတွေတဲ့သွားခါတဲ့တရားတွေ။ ။ဒါနေဒီကောကိုယ်တိုင်ပြင့်ကမျက်မှောက်ဘဝတွေတွေ့မြင်နိုင်သောကိုယ်တိုင်တွေ့မြင်နိုင်သောတရားပါပဲဒီမြတ်စွာဘုရားဟောတဲ့တရားဒါနေဒီကကိုယ်တိုင်ကျင့်ကိုယ်တိုင်တွေ့တဲ့တရားကိုယ်တိုင်ကျင့်ကိုယ်တိုင်တွေ့တဲ့တရားဘုန်းကြီးတို့ဟောနေတာဒီဥစ္စာဟောနေတာမြတ်စွာဘုရားဟောတဲ့တရားကိုယ်တိုင်ကျင့်ကိုယ်တိုင်တွေ့တယ်ကျင့်တာကျင့်ကြကျင့်တွေ့မယ်အဲကိုယ်တိုင်တွေ့ကိုယ်တိုင်ကျင့်ကိုယ်တိုင်တွေ့တဲ့တရား အာဂါရိကောအချိန်ခါခွင့်မဆိုင်လင်မဲ့ပင်လည်းငင်ချက်ချင်းကျိုးပြတာတော့တရားပါပဲ။ဒီရင်ကုသိုလ်ကောင်းမှုတွေကတော့ကျိုးပေးတယ်ဆိုရင်လည်းရုပ်တည်းပေးခြင်းမှပေးတာနောက်ဘဝကျမှပေးတာများဒီခုဘဝရင်ပေးရင်လည်းအဲမြင့်ငယ်တော့ရှိပါရဲ့သူခွန်နေရဲ့တွင်းတို့ဒီလိုကျိုးပေးတာတွေရှိပါသေးတယ်။ဒါမှချက်ချင်းတော့ကျိုးမပေးဘူး။ညဇာဗျာတရားချက်ချင်းကျိုးပေးတာ တရားကျင့်သုံးအားထုတ်အရိယာမဲ့ရောက်ရင်အရိယာဖို့အကျိုးတခါတည်းဖြစ်တာပဲမဲ့နဲ့ဖို့လည်းတွဲရပဲအရိယာမဲ့ပြင်တော့ကဖို့ပဲဆက်တယ်အဲ့ဒါကအနိကဆုံးပေါ့လေဒါတော့မဟုတ်တော့မှအခုတရားထုတ်တဲ့ပုဂ္ဂိုလ်တွေအခုတရားထုတ်ရင်အခုပဲကျိုးရတယ်อืมတရားထုတ်နေရင်လည်းမဖြစ်ဘူးတဲ့သမာဓိတွေဖြစ်လာတာပဲစိတ်တည်မှုတွေမဖြစ်ဘူးပဲနဲ့ဖြစ်လာတယ် အသိဉာဏ်တွေလည်းဖြစ်လာတာပဲအစတုန်းကတရားတဲ့စိတ်ဝင်စားတဲ့ပုဂ္ဂိုလ်တွေတော့မှတရားထုတ်ရသမာဓိပညာလည်းဖြစ်ပြီးတရားတရားတွေရှိကြတာဒီမှာတရားထုတ်တဲ့ပုဂ္ဂိုလ်တွေအဲ့ဒီလိုပြည့်နေတယ်အဲ့ဒါကိုပြောတာသူကအာကာလီကောအချိန်ခါမဆိုင်ရဘူးတဲ့တချို့ယောဂဝေဒနာတွေတော့ကြောက်သွားတယ်နာကြတယ်တရားထုတ်တာနဲ့နောက်ပြီးတော့ စိတ်ပူစရာစိတ်ညစ်စရာလေးတွေပေါ်ရင်ရှုလိုက်မှားလိုက်ချက်ချင်းပြောက်သွားတာပဲစိတ်ချမ်းသာမှုစိတ်ကြည်လင်မှုအေးချမ်းမှုရသွားတယ်အဲ့ဒါကြီးအာကာလီကိုအချိန်ကားပဲမဆိုင်နိုင်ပဲအသိဉာဏ်နဲ့ချက်ချင်းကျိုးပြရတဲ့တရားအိပတိကောလာသမလာကြည့်လေသမကျင့်လေသမလို့တိုက်တွန်းနှိုးဆော်လိုက်တဲ့တရားတော်များပါပြီပဲမြတ်စွာဘုရားတရားလာကြည့်သမကျင့်ကြည့်သမအနံကောင်းပါလေတိုက်တွန်းလိုက်တယ်ဗာနဲ့တူတယ်ဆိုရင် ကောင်းမြတ်တဲ့အစာဟာရအရသာကောင်းကိုသတိဖြစ်ဖြစ်မုံဖြစ်ဖြစ်သမင်းဖြစ်ဖြစ်အဲစားကြည့်တော့မှရတာသိကောင်းလုံးလို့ဆိုမိတ်ဆွေတွေကျွေးစားတဲ့ပုဂ္ဂိုလ်ရစားကြည့်တော့ရတာရှိတာကိုကောင်းတာအနဝန္တာတယ်မစားဘူးတဲ့အစာများစားရင်သိကျေစုတင်လာတယ်အဲဒီလိုပဲမြတ်စွာဘုရားတရားနိစ္စတဲ့ပုဂ္ဂိုလ်တွေကိုယ်စကားနားထောင်တဲ့ပုဂ္ဂိုလ်တွေကိုနဲ့စတဲ့ပုဂ္ဂိုလ်တွေတိုက်တွန်းပေးပါတဲ့ဒီတရားရှင်းကြည့်စမ်းပါဗျာသိကောင်းတာပဲရှင်းကြည့်စမ်းပါဆိုရင် တချို့တော်တော်နဲ့သဘောမကျဘူးတင်းတိုက်တွန်းရတာလည်းရှိတယ်။နောက်တကယ်ကျင်းတဲ့အခါကျတော့တရားရတာတွေ့လာတယ်တိုက်တွန်းတဲ့ပုဂ္ဂိုလ်သိကျေးဇူးတင်တာသူတိုက်တွန်းမယ်လို့ဒီတရားတွေ့ရပြီလေဆိုပြီးတော့အဲဒါကြောင့်အိပါတိကလာကြည်စားမှာကျင့်ကြည်စားမှာလို့တိုက်တွန်းလိုက်တဲ့တရားဩပါနေဤကမိမိစိတ်ထဲရောက်အောင်ကျင့်ဆောင်လိုက်တဲ့တရားတော်များပါပြီပဲမိမိစိတ်ထဲရောက်အောင် ကျင့်လိုက်တဲ့တရားယောဂဝေဒနာရှိတဲ့ပုဂ္ဂိုလ်ယောဂဝေဒနာကြောက်စရာတဲ့ဆေးတွေကိုယ်တန်းထည့်ပြရတယ်ထိုးစီထည့်ပြရတာရှိတယ်လိမ့်စီထည့်ပြရတာရှိစားစီနဲ့ထည့်ပြရတာရှိတယ်ကိုယ်ထဲမှာဆေးရောက်သွားလို့ရှိရင်ကျမ်းမာတာပဲကိုယ်ထဲမှာခေါင်းကိုက်နေတဲ့ပုဂ္ဂိုလ်ဆိုရင်ဒီခေါင်းကိုက်ရှိလေးကိုယ်ထဲရောက်တိုင်းသူကဒါပြောက်သွားတာပဲတက်တာသွားတာပြောက်သွားတာ ပိုက်အောင်နေလေးအောင်နေခဲ့တယ်တရားမတရားကြောက်တဲ့ဆေးလေးစားလိုက်ကြောက်တော့တာနာကျင်ကြိုက်ခဲနေရင်လည်းအဲစားသေးပြီးထိုးသေးပြီးထိုးလိုက်အဲဒီမှာကိုယ်လည်းဆေးရောက်တော့လို့ရှင်တယ်နာကျင်ကြိုက်ခဲမှုတွေသက်သာသွားအဲလိုပဲမြတ်စွာဘုရားတရားတော်ကကိုယ်ရဲ့စိတ်ထဲရောက်အောင်လို့ကျင့်လိုက်တဲ့တရားတဲ့ဩဘာနေဟောခုတရားထုတ်တဲ့ပုဂ္ဂိုလ်တွေကအာထုံရတာကိုယ်ရဲ့ရောက်အောင်လို့အာထုံရပစ္စဒံဝိရိဒါဘဝိညုဟိ ဝိညူဤတရားမြင်သည့်အရိယာပညာရှိတော်သည်ပစ္စဒံအတိအတိကိုစီကိုငါဝိဒါဘောသိနေအခံစားရသောတရားတော်များပဲဒီတရားကသူများပေးလို့လည်းရတာမဟုတ်ဘူးသူများတွေကတောင်းယူလို့မရဘူးမိဘစီကလည်းသာသမီကတောင်းလို့မရအဲသာသမီကလည်းမိဘပေးလို့မရဆရာကတပည့်ပေးလို့မရတပည့်ကလည်းဆရာကြီးကတောင်းယူလို့မရကိုကြင့်မှာ ကိုရတာမယ်လေးပါးကိုလေးပါးတရားတွေတဲ့မယ်လေးပါးကိုလေးပါးမရောက်ခင်ကိုပဲဝိပဿနာသမာဓိတို့ညာတို့ဆိုတရားရတာတွေကိုကျင့်မှကိုရတာမကျင့်ရင်မရဘူးအသီးသီးခံစားရတဲ့တရားတဲ့အဲ့ဒါကစာထဲမှာတော့ဒါကဘယ်လောက်ရှိတယ်ဒီကြောင်း၃ကြောင်းလောက်ပဲရှိတယ်ဒါနားလည်အောင်လို့ခွင့်ရပြီးဟောရတယ်အဲဒီတဲ့အလိုဟောနေသိပြီးတော့ကျေကမ်းတယ်လို့စာရွက်နဲ့ဟောနေရတာဒါတော့ နည်းတော့ကျဲသွားမဟုတ်ရင်လည်းတော့သားလည်းမဟုတ်ဘူးသားကြတော့တော့ကျဲကြီးကြောက်ကြီးလို့ရှိရင်စာအုပ်ကြီးကြီးကြီးဖြစ်သွားတယ်အဲဒီလိုနှလုံးသွင်းပြီးတော့တဲ့အဘိဓိယတရားကုန်နဲ့နှလုံးသွင်းပြီးတော့ဣတိဤသောဆင်ញင်ပြီးလင်မေငါဤဓမ္မတရားဓမ္မဟောတဲ့တရားကိုသူနေယုံနာကြပါမူဩဝတ္တဩကောင်းနေစွာတကားခန္ဓာပုဂ္ဂိုလ်ဆင်ញင်တာနဲ့ဒါတော့အတူပါဘုဒ္ဓဝါစာပနာ နာရပြီးပြီလေဓမ္မံတရားကိုအာသာနေယုံပြီးနာလဲကြပါကုန်မူဟောဝေတာဩကောင်းလေစွာတကားခေါင်းငါလည်းကြီးညိုကြပါစေကြီးညိုတာအလေးပေးပြီးတော့စဉ်းစားတယ်ဒါကတော့ကြီးညိုတာမဟုတ်ဟောတဲ့တရားနာကြပါစေသဘောပေါက်ကြပါစေသိကြပါစေလို့အဲဒီလိုယူခြင်းနဲ့ဟောရတယ်ခွန်ကြီးတို့ဒါတွေဟောနေရတယ်နားမလဲနားလဲအောင်ဟောရတယ် တရားရှိဖို့မှတ်ပုံနဲ့အာထုတ်ပုံနဲ့နားမလဲနားလဲအောင်တော့ဟောနေရတယ်။ဒါတွေကနေပြီးနားမလဲတဲ့ပုဂ္ဂိုလ်တွေကရေးတာပဲသူကသေချာလားတော်ရင်လည်းနားလဲပါလေစာဥတွေပါတယ်ရေးထုတ်တယ်အဲ့ဒါနားလဲအောင်လို့ရေးထုတ်နေရတာပဲ။နားလဲရပါစေလို့နားလဲပြီးရင်ပြီးရလားဆိုတော့မဟုတ်သေးဘူး။အာဇာနေတော်သာပါဏာတိနားလဲကြကြီးပြီလေတထတာယထိုတရားတော်တိုင်းဖြစ်ရန်အတွက်ပฏิပေစေယုံရှင်းကြပါမူဟောဝတ္တဩကောင်းလေသာတကားအဲ့ဒီဟောတဲ့တရားတိုင်း ပြည့်စုံသွားအောင်တဲ့ဝိပဿနာရှိတဲ့ပုဂ္ဂိုလ်တွေမဖြစ်သေးတဲ့သမာဓိဖြစ်လာအောင်ဖြစ်ပြီးတော့လည်းဝိပဿနာဉာဏ်နဲ့ဖြစ်လာအောင်ယုံနာနေပိုင်းခြားပြီးအောင်နိစ္စဒုက္ခအနတ္တတွေသိသွားအောင်ကျင့်ရမယ်တဲ့ဟောယုံနဲ့နာယုံနဲ့ပြီးသေးဘူးအဲဒီလိုကျင့်ရကျင့်တော့တကယ်တွေ့တာပဲနော်မဉ္ဇဏ်ပညာနိဗ္ဗာန်ကိုရသည်တရားဟောတယ်ဟောတာမဉ္ဇဏ်ပညာနိဗ္ဗာန်ရသည်တရားဟောထားတာပဲ အဲ့ဒီတည်းဖြစ်အောင်ကျင့်ကြကျင့်ကြလို့ရှိရင်ကောင်းမှာပဲကျင့်ကြပါစေတဲ့ရည်ရွယ်ပြီးတော့ဟောရတာတဲ့ဤဒီဤသောဓမ္မသူဓမ္မတံပဋိစ္စတရားတော်ဤတရားကောင်းဖြစ်ကိုဆွဲမိ၍ဘာခါတော်စသည်ဖြင့်တရားတော်ဤတရားကောင်းဖြစ်ဆွဲမိပြီးတော့ဟောရဲကာရညာပဋိစ္စသနာခြင်းကိုဆွဲ၍တရားနာတဲ့ပုဂ္ဂိုလ်ဤဒီလိုတရားမကျင့်ရလို့ရှိရင် ပုထုဇဉ်ဖြစ်နေပြင်ဘယ်လေးပါးတွေပါလေကြာသွားမယ်။သာမယာဝဆင်းကမလုံးမြောက်နိုင်ဘူး။ဒီတရားကျင့်လို့တရားတို့ရသွားလို့ရှိရင်ဘယ်လေးပါးမကြောက်ရောက်နိုင်ဘူး။အဲဒီတော့တရားနာတဲ့ပုဂ္ဂိုလ်တွေကိုသနာပြီးတော့ဟောရတာ။နုရိယပရိသချင်းမြောက်ခြင်းကိုဆွဲ၍အဲဒီပုဂ္ဂိုလ်တွေချင်းမြောက်တဲ့အနေနဲ့ဟောရတယ်တရားဟောတယ်ဆိုတော့နုကမဥပါဒယဆောက်ရှောက်ခြင်းကိုဆွဲမိ၍ပရိသန်သူတော်ဘာတော်ဓမ္မတရားကိုတည်သေးသည်ဟော၏ ဘိက္ခွေယံဧဝရူပသာဘိက္ခွေဤသို့သောရှိသောယံဤဓမ္မဒေသနာတရားဟောခြင်းသည်ပရိသုဒ္ဓထဝဉ္ဉ္စင်ကြယ်သည်ဟောတိဖြစ်ပေ၏အဲဒီတော့ဘာလို့ဒီဟာထဝဉ္ဉ္စင်ကြယ်လို့တရားလဲအဲဒီထဝဉ္ဉ္စင်ကြယ်တရားရှိအောင်ဟောရတာလေဘုန်းကြီးတို့ဒီကဟောနေတာတွေကတော့ဒီလိုဟောမှဖြစ်ဒီလိုပဲဟောနေရတယ်ဒီတင်နည်းနဲ့ဟောလို့ကိုမရှိဘူးအဲဒီလိုမဟုတ်ခန္ဓာခန္ဓာပြောတဲ့ဟောလို့ရှိရင်တော့ပယုတ်တဝါစာဒီသီလေးပါးနဲ့စတဲ့ဟောခြင်းဖြစ်သွားတယ် အဲ့ဒါစင်ကြယ်တဲ့ဟောဟောပြောမှုပဲအဲ့ဒီလိုစင်ကြယ်တဲ့စိတ်ရှင်ဟောမှတရားဟောရမှလည်းပြုတ်တဝါစာဆိုတဲ့ဤစီးနဲ့စတဲ့စကားမှကင်းလွတ်တယ်ဒါကြောင့်တရားဟောရမှလည်းပြုတ်တဝါစာမရှိရအောင်နှလုံးသွင်းစင်ကြယ်ဖို့အရေးကြီးပါလေဒီပြုတ်တဝါစာကိုတော့ဆောင်းမှုထဲမှာထည့်မထားဘူးဆောင်းမှုထဲမှာမပါဘူးမထည့်တော့အဲမထည့်တော့တာလည်းဒီကြောင့်ပေါ့ဘာကြောင့်လဲဆိုတော့ကာမောလင်္ကာဆိုတဲ့အခရာကလည်းပြည့်ရင်တော့မထည့်တော့ဘူး နောက်ပြီးတော့ရှိကထာမှာရှင်နာ အပိုက်မှာပါခဲ့ပါတယ်လပနာဆိုတာလေးပါခဲ့အဲ့ဒီစကားနဲ့လည်းဖတ်တူပြီပဲဒါကြောင့်အဲဒီမှာဆောင်းမှုတန်းဒါမှပါဘူးနောက်ပြီးတော့ဘာဂာပိယံကျမ်းကျုပ်ရှင်ကောနာသိခေယမပြုခြင်းရအဲကျမ်းကျုပ်ရှင်ရင်ဆိုင်ခြင်းမရင်ကျေးခြင်းကျမ်းကျမ်းကျမ်းတန်းနဲ့ရင်ဆိုင်နဲ့မရင်ကျေးတဲ့အမူအရာတော့မပြုရဘူး တဲ့ကျမ်းကျမ်းကျုပ်တယ်ဒိုင်းဆိုင်တယ်မြင်ကြည့်ဥစ္စာဘာလို့ဆိုရင်ကိုကျမ်းတယ်နှုတ်ကျမ်းတယ်စိတ်ကျမ်းတယ်သုံးမျိုးရှိတယ်ကိုကျမ်းဆိုတာဘာလို့လဲအဲအခုကညာနေပြောနေတာနော်ညာကျင့်ကိုဘာသာစည်းဝေးမှာမယုံသင်မှုတွေပါပဲမထေကြီးများကို တိုက်ခိုက်ဒီပါပြီးတော့သွားပဲမထေကြီးများတိုက်ခိုက်ဒီပါပြီးတော့ရနေတယ်တိုက်ခိုက်ဒီပါပြီးတော့ထိုင်နေတယ်မထေကြီးများရဲ့ရှေ့မှာသူကရနေတယ်သို့မဟုတ်ထိုင်နေတယ် အဲမြင့်တဲ့နေရာကောင်းမြတ်တဲ့နေရာမှာအဲဒီပုဂ္ဂိုလ်ကထိုင်နေထိုင်နေတယ်ဆိုရင်ဒါလည်းမမျိုးသေးတာပဲခေါင်းမှာခြုံပြီးဒီကလာခေါင်းမူခြုံပြီးတော့ထိုင်နေတယ်ဒါလည်းမမျိုးသေးတာပဲအဲရပြီးတော့စကားပြောတယ်ဒါပြည်တွေကလည်းရစကားပြောတာလည်းသဘောမကျဘူးဒါနဲ့အခုခေတ်တော့ပရိသတ်များနေဆိုရက်ပြောတာအဲရက်ပြောတာကတော့ကောင်းတဲ့သဘောရှိရက်ပြောမှသူကစကားကလည်း အဝေးပြန့်သွားတာကိုဒီအတန်ချက်ချက်မပိုင်ပြတ်ပြောမှဒါပဲနဲ့မယူသေးတဲ့အနေနဲ့မဟုတ်လို့ရှင်ပြတ်ပြောတာလည်းပဲရောကောင်းတဲ့လက္ခဏာတော့ရှိပါလိမ့်မယ်ဒီမှာအစီအရင်ကတော့ရမပြောဘူးလို့ဆိုလက်များကိုရန်ခါပြီးတော့စကားပြောတယ်ဒါအင်းကြီးနေရတာသူ့ကိုလက်ဖြင့်ပိုက်တယ်လက်အရောကဖွဲ့နေတယ် လူတစ်ဖက်ဖြစ်ဖြစ်နှစ်ဖက်ဖြစ်ဖြစ်လက်နဲ့ပိုက်ပြီးတော့ထိုင်နေတာကိုအာယောကဘဆရာယောကဘခွဲတယ်လို့ခေါ်တယ်အဝတ်နဲ့ပိုက်ပြီးထိုင်နေတာတော့အဝတ်အာယောကဘခေါ်တယ်အဲဒါမျိုးတင်မှုပဲသူကသံဃာအလယ်မှာယူတည်လိုက်တဲ့ပုဂ္ဂိုလ်ရှိမှဒီလိုမထိုင်ရဘူးဒီလိုမျိုးတင်မှုတွေဟာကိုကြမ်းကြုတ်မှုတွေပါပဲအဲဒီလိုကိုကြမ်းကြုတ်ခြင်းမယူတည်ခြင်းကိုမပြီးပါဘူးတဲ့အဲတချို့ရမှာသံဘုံပြရစပြီးအတွက်ပင့်ထားရမှာ ညာငယ်များကသူကစောစောရောက်လာတာကိုနေရာကောင်းနေမှာလက်ဝဲရောက်ပြီးတော့ထိုင်နေကြအထေကြီးကြွလာတဲ့အခါကျသူတို့ကဖယ်မပေးဘူးအထေကြီးများမှာနေရာအညမကောင်းတဲ့နေရာထိုင်ရအဲဒီလိုညာငယ်များကအထေကြီးများနေရာထိုင်မပေးရင်လည်းရန်ကျုပ်တာပဲဒီမှာတန်ခါများတဲ့ခါမှာလည်းဝါကျင်နဲ့ပြင့်နေကြတာဟွန်းဝါငယ်တဲ့ပုဂ္ဂိုလ်ရဲ့ကောင်းနေတဲ့ထိုင်နေလို့ကျင်မှာ ဘာငယ်တဲ့ဘာကြီးတဲ့ပုဂ္ဂိုလ်တွေမှာကြောင်းအစွန်ပြရောက်အဲဒီလိုကြံ့ကြုံမှုလည်းကင်းရမယ်တဲ့နောက်ပြီးတော့အများနဲ့တို့ဆွမ်းစားနေရမှာသစ္စုရင်ကြွယ်ဖြစ်တဲ့ကိုယ်မူရာတွေလည်းရှိတတ်ရှိတတ်တယ်အဲတွေထွေးလိုက်နှံ့ညင်လိုက်ကျွဲတယ်လိုက်ဟားလိုက်ဒီလိုပြုမှုတွေကဆက်စုပ်ွယ်ပဲအဲဒီဆက်စုပ်ွယ်အမှုရာတွေလည်းပဲကင်းနေနေကြကင်းအောင်လို့မလွယ်မကင်းတာဆိုတော့လည်းရှိတာများလည်းရှိမှာပါကင်းရမယ် နောက်ပြီးတော့နှုတ်ကြမ်းတယ်ဆိုတာကတော့ယူသိတဲ့ပုဂ္ဂိုလ်ကိုမယုံမသေးပြောတာပါပဲ။သံဃာကိုမယုံမသေးနဲ့ပြောအဲဒီလိုပြောမှုတယ်။သံဃာစည်းဝေးမှာဆိုရင်စကားပြောခြင်းမထေရကြီးပန်ကြပြီးမှပြောရတယ်။တရားဟောခြင်းလည်းမထေရကြီးပန်ကြပြီးမှဟောရတယ်။သုံးယောက်ကမေကုန်းမေးလို့ဖြေခြင်းလို့ရှိရင်လည်းမထေရကြီးပန်ကြပြီးမှမထေရကြီးကခွင့်ပြုမှဖြေရတယ်။အဲလိုမဟုတ်ဘဲနဲ့မပန်ကြဘဲနဲ့ကိုယ်ကကိုယ်သဘောနဲ့ ပြောလို့ရှိရင်ကိုယ်သဘောနဲ့ဟောလို့ရှိရင်ကိုယ်သဘောနဲ့မေဘုပ္ပဒနာဖြေလို့ရှိရင်ဒါမြင်ကြီးတဲ့အမူအရာချင်းကျမ်းသာတဲ့အမူအရာပဲအဲဒါနှုတ်ကြမ်းမှုအဲ့ဒီလိုနှုတ်ကြမ်းတာလည်းကျင်ရမယ်နောက်ပြီးတော့ညူတဲ့ရတဲ့သွားတဲ့ခါကာလကျဒကမကလေးများကိုတချို့ကိုယ်တော်ကပြီးတော့ပြောရတယ်အေးသူကြီးအဲမိညူကြီးဘာရှိတော့ဟဲ့ရာခုရှိသလားသွန်းရှိသလားမုံရှိသလားတော်တယ်လည်းရရှိသလား မင်းတို့ဘာစားရမလဲကွယ်ဘာတော့ရမလဲဘာကလို့မလဲစသည်ဖြင့်ဒီလိုပြောဆိုတာလေနှုတ်ကြမ်းတာလေဝိနည်းရတကားတွေမပြောအောင်ဒါနဲ့ချွတ်ရင်းနှီးနှီးဆိုတော့အိမ်ရောက်သွားတဲ့လူတွေပြောတယ်အင်္ဂါလူတွေကလည်းသဘောကျတယ်လေရင်းနှီးနှီးပြောတာအဲ့ဒါသဘောကျနေတာလေမှားရတာဝိနည်းရတာမပြောကောင်းတဲ့ဥစ္စာတွေဖြစ်အဲဒီလိုဝိနည်းနဲ့ဆန့်ကျင်တဲ့အပြောမျိုးလဲကျင်ရမယ်တဲ့ စိတ်ကြမ်းတယ်ဆိုတာကတော့စိတ်ကိုမထိသိမ့်မဲနဲ့မကြံနေတာတွေမတော်တာတွေလျှောက်ကြံတာအောက်တန်းသားမျိုးကရဟန်းဖြစ်လာတဲ့ပုဂ္ဂိုလ်ကအထက်တန်းသားမျိုးမှရဟန်းဖြစ်လာတဲ့ပုဂ္ဂိုလ်နဲ့ဓာတ်နုပြုပြီးတော့ကြံတယ်ဒါကလောကဘက်ကလိုက်ပြီးတော့ပြောတာပါပဲမှန်စင်စစ်ကတော့အမျိုးအောက်တန်းသားအထက်တန်းသားဆိုသန္တာတော်မှမရှိပါဘူးဒါပေမဲ့မာလေးတွေကအဲ့ဒီတိုင်းဖွင့်လာတာကအခုအိန္ဒိယရဲ့ဒီလိုအလေးထားတယ်လိုက်ပြီးတော့ဖွင့်တယ် အိန္ဒိယမှာဆိုရင်မျိုးဆက်ခွဲခြားမှုကရှိတယ်ဒီဟိုမှာလည်းပဲသူတို့ဇာမရှိဘူးလို့သူကပြောပါတယ်ဒါပေမဲ့လို့အမျိုးခွဲခြားမှုကတော့ရှိနေတာပဲထက်တန်းလူမျိုးယဟန်ကိုအောက်တန်းလူမျိုးယဟန်ကကြောက်ရွံ့ယူသေးနေရတယ်အကျိုးဆိုလို့ရှိရင်ထက်တန်းလူမျိုးယဟန်ရှိမှာစကားတောင်းတောင်းမပြောရဲပဲရှိနေတယ်ဒီဟိုမှာတို့ကြောင့်ကပဲမဲ့လို့အောက်တန်းလူမျိုးယဟန်ကိုယူသေးမယူခြင်းပဲရှိနေတယ်ဒီဟိုမှာသူကလူကလည်းပဲ ညဉ့်ညံ့တယ်ရဟာပြီးတော့လူတွေချင်းလူရမှာသူတို့ဝန်လေးအဲဒီတော့အထက်တန်းလူရောအောက်တန်းလူရရဟန်းကရဟန်းကအမျိုးညံ့နေလို့ရှိရင်လူတော်မှရဟန်းကယူစရာမလိုလို့ဖြစ်နေတယ်အဲဒီလိုမှလေးထားအဲဒီလိုခွဲခြားမှုရှိတဲ့လောကလိုလားပြီးခဏကြံပုံကိုပြောရတာပါပဲဒါမာနိဒာပြောတာကဘုညက်ပြောတာမျိုး မှန်စီစစ်ကတော့ဘုရားသာသနာတော်မှာရံဖြစ်လာတယ်ဆိုရင်ဒါကင်းမျိုးကြီးပါပဲမင်းမျိုးတွေပဲတန်းတူပဲဒီတစ်ချောင်းတွေကရေတွေဟာသူ့မြစ်တွေထဲတော့သူသူ့ရေပေါ့လေအရာတွေကမြစ်ရေကင်းဟာကမြစ်ရေစပြင်သူ့အသူခွဲကြတာပဲပင်လယ်ထဲရောက်တော့ပင်လယ်ရေကြီးတဲ့ဆိုတာအဲ့ဒါလိုပဲသာသနာတော်ရောက်လာတော့ရှင်ဒါကင်းမင်းမျိုးကြီးရဲ့ပဲအောက်တန်းထက်တာမရှိအဲဒါပေမဲ့လို့ ထေဝအကြီးအငယ်သီလသမာဓိပညာပရိယပฏิပတ်ဘုံနဲ့ပြည့်စုံတာမပြည့်စုံတာဒီလိုအကွဲပြားတော့ရှိပါတယ်ဒါကြောင့်ဒီစေကြမုံရာမှာရဟန်းကတမတစသည်ဖြင့်သာခွဲခြားယူသင်းတယ်။သာပေမတတ်တဲ့ရဟန်းကသာပေတကျမ်းနဲ့ရဟန်းနဲ့ဓာတ်လူပြုပြီးတော့ကျမ်းတယ်။ကျိုးသာပေကမတင်ဘူးပဲနဲ့သာရပုဂ္ဂိုလ်ကြီးနဲ့ကလည်းဒီလိုအောင်းမင်းလို့ရှိမှာ။ ကိုကဒူရင်မကျင့်နိုင်မဲနဲ့ဒူရင်ကျင့်နိုင်တဲ့ရဟန်းနဲ့အတူတူပဲလို့ကြားမယ်။ဇာမရပဲနဲ့ဇာရတဲ့နဲ့အတူတူပဲလို့ကြားတယ်။ဒီခုနေခါကမှအချို့တော်တဲ့ရဟန်းကြီးများကစာပေကျမ်းကဓမ္မထေကြီးများကိုသူတို့နဲ့အတူတူပဲလို့ထင်ထင်နေတယ်။ပြောတယ်ကပြောတယ်ပြောအောင်။သူတို့ကျင့်နေများပฏิပတ်ဖြင့်သူတို့လောက်တောင်းနေရာမရသလိုထင်တာရှိတယ်။ဒီမှာဇာမျိုးပြီးတော့တရား အတင်းတင်းအားထုတ်ပေါ်လေဒါလူတွေပါတယ်ကတော့သူတို့ရဟနာလို့ယုံကြည်ပြီးတော့နေအဲ့ဒီလိုပုဂ္ဂိုလ်တွေကသာရပုဂ္ဂိုလ်တွေကိုမယုံမသေးတွေပြောတာလည်းအများကြီးပါပဲသူကအဲ့ဒီလိုမယုံမသေးကြတဲ့စိတ်ကြမ်းတွေမျိုးလဲကျင်ရမယ်တရားရှုမှတ်နေတဲ့ယောဂီမှာတော့ဒီလိုမသိလျော်တဲ့စိတ်ကြမ်းတွေကဖြစ်ပေါ်မရှိပါဘူးသို့တော့ဥရိယဗျာညာရောက်တဲ့အခါထင်ကြီးပြီးဖြစ်တတ်တာကတော့ရှိသေးတယ်ဥရိယဗျာညာကြောင့်ရင်တော့ဒါကတော့ อืมသူတစ်ချက်ရတွေ့တဲ့ခါကလာကြသူများတွေကငါလိုမတွေ့ဘူးငါမသူတစ်ချက်တွေ့တယ်ဆိုပြီးတော့သူများတွေချင်းသေးလက်ဖြစ်တတ်တယ်ဒီလိုထုတ်တော်မှာပြောတယ်ဆရာဆရာတော်မငါတော့ပြီးမှပြီးပါမလားဒီလိုတော်မှဆိုတာထင်ကြီးသေးတယ်ဘုရားအဲ့ဒီလိုဖြစ်ပေါ်လာရင်တော့အဲ့ဒီစိတ်ကြမ်းကိုရှုမှတ်ပြီးတော့ပယ်သွားရုံပါပဲနောက်ပြီးတော့ဝေဃာယိကံကထံမြင့်ခုံစရာကိုနာဂတိရမပြောဆိုရတရားစကားမြင့်ခုံတာ ဒါကတော့တရားဆွေးနွေးပြောဆိုတဲ့အခါမှာဒီတရားကို သင်မသိပါဘူးနင်မသိဘူးငါသာသိတာစသည်ဖြင့်လူဘာကိုနှိပ်ပြီးတော့ငင်းခုံတဲ့အမှုပါပဲအဲဒီလိုငင်းခုံမှုမျိုးกินရမယ်တရားတော်လူတဲ့ပုဂ္ဂိုလ်မှာဆိုရင်တော့ငင်းခုံမှု လုံးဝกินနေတာအကောင်းဆုံးပါပဲတရားတော်နေငင်းခုံလို့ရှိရင်စိတ်ကူးတွေမှာတခြားရောက်ကုန်မယ်ငင်းခုံကြမရှိမှာပါဒါကြောင့် ရင်ကုန်စရာအကြောင်းပေါ်လာလို့ရှိရင်ဆေ့ဆက်ပြီးမပြောနဲ့ရထားလိုက်အဲသူများနဲ့မလို့မကင်းတာတရားနဲ့သူနဲ့ပြောရလို့ရှိရင်ရင်ကုန်စရာရောက်လာရင်ယူဆခြင်းနဲ့ရထားမှနှုံးလို့သူဟာဟုတ်ငါဟာဟုတ်ညင်းတော့ကြတော့စိတ်ကူးတွေတော့ကြပြန့်ကုန်မယ်အဲပြောကျင်တဲ့စိတ်ဖြစ်လာရင်အဲဒီစိတ်ကလေးနဲ့ရှုမှတ်ပြီးတော့ပယ်လိုက်ဒါပါပဲဒီခါတာအတွက်ဆောင်ဖို့ကတော့ဝါကြွားကိုကြံနှုတ်စိတ်ရန်သိုးသွမ်းခြင်းခုံမပြုရတဲ့အဲဒါကိုဆိုကြမယ် ဝါကြွားကိုကြံနှုတ်စိတ်ယံသို့သွားငင်းခုံမပြုရာဝါကြွားခြင်းကိုလည်းမပြုရကိုကြံနှုတ်ကြံစိတ်ကြံမှုများကိုလည်းမပြုရငင်းခုံမှုကိုလည်းမပြုရဘူးလို့ဆိုလိုပါတယ်သို့သွားဆိုတာကတော့ကာယနဲ့ရနေလို့ထည့်ထားတာပါပဲ။ သိုးသွားနဲ့ညင်ခုံမှုလို့လည်းယူမယ်ဆိုရင်ယူနိုင်ပါတယ်နောက်တစ်ခါခါကတော့မောတာဝေစေနာနိယေထသံဇာနောတထာနိနာကကြီးရာအထဇီဝိတေနာပညာယသီလဝတိနာမေညမတိမင်းေဘိက္ခုနာယာမိမောတာဝေစေမုံမှန်ဒီကိုပြောဆိုခြင်း၌နာနိယေထမိမိကိုယ်ကိုမဆောင်အပ်ရဝါမိမိစိတ်ကိုမဆောင်ဖို့ရ ပါဠိနည်းကဗမာစကားနဲ့တော့သိမတူဘူးမုသာဝါဒပြောဆိုခြင်း၌မိမိကိုယ်မဆောင်ပါနဲ့မိစိတ်ကိုမပြုပါနဲ့အဲဒီမှာလဲသရိယာဘုကတာဟောကံဟောတယ်လို့ရှိတယ်ဒီမှာကံဟောနဲ့ဖြစ်တော့ဗမာစကားနဲ့ထောင်းတောင်းတောင်းရှင်းတာပဲမုံမာနဲ့စကားကိုမပြောရဘူးလို့ဆိုလိုတာပါပဲဒါပဲမုံမာနဲ့စကားပြောနဲ့မူသာဝါဒဝရဏိသိက္ခာပဒံသမာရိယာမိအတိုင်းပါပဲ အဲ့ဒါကတော့သင်ကြားနေပါရှင်းပြောဖို့မလိုပါဘူးဘုရားကတော့သံဃာနောမိမိ၌မရှိမှန်းသိပါလေပဓာနိရှိလျောင်းဟာဆောင်၍ကောက်ကြည့်စင်လဲသောပြုစုံမှုတို့နာကြည့်ရမပြုရမိမိမှာရှိတဲ့အဖြစ်ကိုမရှိလျောင်းဟာဆောင်ဖုံးကွယ်လှည့်စားတာကိုမာယာခေါ်တယ်အဲ့ဒီလှည့်စားမှုမာယာကိုမပြုအပ်ကြောင်း အမှတ်ဆနစ်ဂါထာမှာဟောခဲ့တယ်ဆနစ်ဂါထာဆောင်မုဆနစ်ဂါထာမှာကြီးပေါ့ဗာလိမတတဲ့ပုဂ္ဂိုလ်ဆောင်မုဆနစ်မှာအိမ်ညီပါနောမှုများကျိုးစားထက်တန်စီရမင်းပြင်းကြီးလှဲ့စားလှဲ့စားဆိုတာလေမာယာကပြင်းကြီးလှဲ့စားရေပြောပါကစားမေတော့ကင်းရမည် အဲဒီစနစ်ကဓမ္မဟောခဲ့ပါမိမိမှမရှိတဲ့ဂုဏ်ကိုရှိလျအောင်ဟန်ဆောင်ပြောတာကိုတာထိယခေါ်တယ်မာယာနဲ့တာထိယတွဲရပဲမာယာကိုရှိတဲ့ဒီကို ဖုံးကွယ်လိန်နာတစ်မျိုးပါတာထိယကိုမရှိဘဲနဲ့ရှိလျအောင်ကောင်းတဲ့ဂုဏ်ကိုဟန်ဆောင်ပြီးတော့ပြောတာတဲ့ကောက်ကြည့်ဆင်းလဲတာပဲအဲ့ဒီတာထိယဆိုတဲ့ကောက်ကြည့်ဆင်းလဲမှုကိုဒီမှာတထာနီလို့ရဆိုထားတယ်မိမိကသီလကိုလေးမပြုပါပဲလေးပြုတယ်ရောင် မိမိမှာစိတ်ကြည်ငြိမ်မှုသမာဓိမရှိပါဘဲနဲ့ရှိလေရောင်းဟန်ဆောင်ပြောဆိုတာဗာတိယခုနေခါမှာသက္ကတာဝိပဿနာဗာတရားကမှအာမတုပဲနဲ့မိမိစိတ်ကိုလောဘဒေါသစသောကိလေသာများနဲ့မရှင်ပဲကန့်ရှင်းအောင်ထားနိုင်တယ်ဒီငြိမ်အောင်ထားနိုင်တယ်ဆိုရက်ပြောဆိုမှုတွေဟာဒီဗာတိယဖြစ်မဖြစ်စဉ်းစားကြည့်ရမယ်သမထဝိပဿနာလောကအာမတုပဲ ကာမသနာသဗ္ဗနိဝရဏတွေမှစိတ်ကိုစင်ကြအောင်ထားနိုင်တယ်၊ပြင်းပြင်းစေနိုင်တယ်ဆိုတာတရားဟောတရားထဲမှာလည်းမရှိဘူး။တရားရာဒီကလည်းမရှိဘူး။ကိုယ်တိုင်လည်းတည်းစမ်းကြည့်ရင်လည်းမပြင်းနိုင်တဲ့ဥစ္စာပါပဲ။အဲမပြင်းနိုင်ကြောင်းအလုံးထင်ရှားပါလေ။အဲဒီလိုထင်ရှားနေပါလေ။ဘယ်ဘာဝနာကိုမှအာမတုပဲနဲ့စိတ်ကိုစင်ကြယ်စေနိုင်တယ်၊ပြင်းပြင်းစေနိုင်တယ်လို့ ဟောပြောဝန်ခံနေကြတာဟာသာသေးရဖြစ်ကြောင်းထင်ရှားပါတယ်ဒီနေ့အပြည့်ဥရှင်တပါပြောရသည်စိတ်စိတ်တိုင်းထဆိုတဲ့ဝါရဟိုတော့ပုဂ္ဂိုလ်နဲ့ဆွေးနွေးတော့ဒီကနေပြီးတော့သောရကတက်ရတာပေါ့လေစိတ်စိတ်တိုင်းထဆိုတော့ဟိုမှာစိတ်ကူးတွေလောဘဒေါသစိတ်ကူးတွေဖြစ်ဘူးလားဆိုအာသူများနည်းနဲ့လုံးလုံးဖြစ်ကိုနည်းနဲ့ကိုတော့မဖြစ်ပါဘူးလို့ဝန်ခံနေတယ်ဒါတက်တယ်မဲ့ဥစ္စာ လိမ့်တာပဲဘယ်ဖြစ်လိုက်မှလို့ဟုတ်ကဲ့တရားသမထဝိပဿနာလို့အာမလို့ပဲကိုယ်စိတ်ကိုထားခြင်းနဲ့ထားလို့ပဲဖြစ်လိမ့်ပါတော့မဖြစ်ဘူးညာနာမှဖြစ်မှာညာနာဆိုတော့ဒါကတော့ကိလေသာကုန်လို့နောက်ပြီးတော့တရားထုတ်နေတဲ့ယောဂီဆိုလို့ရှိရင်မိမိရှုမှအာထုတ်နိုင်တဲ့လောက်မိမိတွေ့ရသိရတဲ့လောက်သာဆရာသမားထံပြောကြရတယ်ကုသိုလ်လောက်ကုသိုလ်လောက်သာဆရာသမားထံအမှန်တော့ပြောကြတယ် အဲ့ဒါအလွန်ကြီးကြီးပါတယ်ဒါကြောင့်မြတ်စွာဘုရားအင်္ဂုတ္တရပါဠိမေဇိမနိမေဇိမပါဏာတပါဠိတို့မှာသရဏိင်္ဂ၅ပါးဟောထားတယ်အဲဒီ၅ပါးထဲမှာအာရထောမကောက်ခြင်းမစင်လဲသည်ဝါမိမိမှမရှိတဲ့ကုံကိုမပြောတတ်သည်အာမာယာဝိမလဲစားရသည်ဝါမိမိမှ ရှိသောဖြစ်ကုံခုံးွယ်ရသည်ဟောတိဖြစ်၏အဲမာယာတာရှိရခြင်းရမယ်လို့ပြောတယ်သရဏိင်္ဂ၅ပါးဆိုတာတကားပဲ သတ္တိဝါဆရာဖရာထား၌တော်၎င်းဘညုသူဝါသယမသာရီတို့တရင်သုံးပါးပညာရှိများဆရာသမားတို့ထား၌တော်၎င်းအာဒနာမိမိကိုယထာဘုဒ္ဓဟောတိုင်းမှစွာအာဝိကတာရှင်ရှားပြတာပေသည်လို့ဟောထားတယ်။ဒါမြင့်ကငါးပါးထဲမှာဒီပါတစ်ပါးပဲ။ယုံကြည်ကြမ်းမှဖြောင့်စွာစိတ်ထားကြိုးစားခြင်းဖြင့် ဖြစ်ပြမြင်ငါအင်အာထုကြောင်းလို့ဘုန်းကြီးကဗြဟ္မင်းကငါပါလင်္ကာလေးစီထားတာရှိတယ်ဒီထဲတော့မထည့်ပါဘူးဘုရားယုံကြည်ရမယ်တရားတော်တန်ခါတော်ယုံကြည်ရမယ်ဒီလိုရှိမှရင်ဒီလိုအနိစ္စရိပဏ္ဍတာတွေပြီးပြီးမညာပညာရမယ်ယုံကြည်ရမယ်ယုံကြည်တဲ့အင်္ဂါတခုယုံကြည်ရမယ်ကျမ်းမာရမယ်ပြင်းပြင်းထန်ထန်ပြည့်စုံအောင်အထုတ်မယ်ဆိုကျမ်းမာမှာဒါမှမဟုတ်မကျမ်းမာရင်လည်းအထုတ်လည်းပဲရုပ်ပုဂ္ဂိုလ်တွေပြည်သူတွေကဏီမှာဒီကဏီကပြီးအထုတ်လို့တရားရတယ်ရှိရရှိပါဒါပဲမဟုတ် ကျမ်းမာမှာပို့ပြီးတော့အထုံးနိုင်ယုံကြည်ကျမ်းမာဖြောင့်စွာစိတ်ထားတယ်စိတ်ထားဖြောင့်ရမယ်လားအဲမာယာတာတိယကင်းရမယ်ယထာဘုဒ္ဓအတ္တနာမိမိကိုယ်ကိုယထာဘုဒ္ဓဟိုတိုင်းမှာဆိုအဝိကတထင်ရှားခေါ်ပြရမယ်အဲဒါယုံကြည်ကြိုးစားရမယ်ဝိရိယအဖြစ်အပျက်မြင်ရမယ်ဥရိယတရားညာအဲဒါငါးပါးရှိတယ်အဲဒီငါးပါးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကတော့ဆက်အားထုတ်လို့ရှိရင် အရိယာမညာပညာရမှာသိကြပါလေမိမိမှာစိတ်တည်ငြိမ်မှုတမာရီမရှိပါဘဲနဲ့ရှိလေအောင်ဟာဆောင်ပြောနေရင်အဲဒီလိုပုဂ္ဂိုလ်ကတမာရီရှင်မဖြစ်တော့ဘူးဆရာကလည်းပြင်မပေးနိုင်ဘူးသူ့အမှားကောင်းနေတာပဲဆိုပြီးတော့အဲဒီတိုင်းနေတာပေါ့ဒီတိုင်းမှမမှန်တာပေါ့ပြောတော့သူလည်းပဲကြိုးစားအားမထုတ်ဘူးတမာရီမရှိဘဲနဲ့တမာရီရှိလေအောင်ပြောတဲ့ပုဂ္ဂိုလ်တမာရီကမဖြစ်တော့ဘူးအဲမိမိမှာယုံနာပိုင်းခြားပြီးတဲ့ ဉာဏ်အဖြစ်ပြက်ကိုသိတဲ့ဉာဏ်ဖြစ်ဖြစ်ပြီးပျောက်ပျောက်သွားလို့မမြဲတဲ့တရားတွေပဲလို့သိတဲ့ဉာဏ်ဒီလိုဉာဏ်တွေမဖြစ်ဘူးပါပဲနဲ့ဖြစ်တဲ့တည်းဟာဆောင်ပြောနေလို့ရှိရင်အဲ့ဒီပုဂ္ဂိုလ်မှလည်းဝိပဿနာဉာဏ်ဖြစ်ဖြစ်ခွင့်မရှိတော့အဲသူကသူများပြောတာကြားတာနဲ့ချို့လဲအဲဒီတော့အတူယူပြီးပြောတာရှိတာဟိုချို့လဲကြားဘူးနာဝနဲ့ပြောတယ်อืม မတိုင်းပါလေမှားတယ်အောင်နဲ့မသိကလေးတခြားစီကွဲသွားတယ်ဘယ်လိုနေတယ်ဘာသာပြင်းပေါ်နေတာပြောတယ်မဟုတ်ဘဲနဲ့ကိုမပြီးပဲနဲ့အဲဒါမတိုင်းပါလေကဖြစ်ပြီးပြောတာဖြစ်ပြီးပြောတာမမြဲတာတွေကြီးပဲဆိုတာသိနေတယ်လို့မသိပဲနဲ့အဲ့လိုပြောတော့ဆရာကအမှန်ပြောတယ်ထင်ပြီးတော့ဒါချင်းလည်းဒီတိုင်းကောင်းသားပဲဒီတိုင်းမှားနေပြီးတော့ဆိုတော့ဘာမှမပြောမပြောတော့သူလည်းပဲရှင်းတိုးတဲ့အောင်မှတ်တာဘူးဆရာမတက်ပါဘူးအပြင်ဘုရားဝိပဿနာဉာဏ်မတက် ဝိပဿနာဉာဏ်မဖြစ်ရင်မဉာဏ်ဖွဉာဏ်ကိုလည်းမရောက်နိုင်တော့ဘူးတဲ့ဝိပဿနာဉာဏ်မှမဖြစ်တော့ဘယ်မဉာဏ်ဖွဉာဏ်ဖြစ်တော့လို့အဲ့ဒါသိနေမှထားရမယ်အဲ့ဒီနှစ်ပိုက်ကိုဆောင်ဖို့ကကောက်ချစ်ကင်းပမလိန်ညာမှန်ကတော့မလိန်ရတာရှိရကောက်ချစ်ကနောက်ကဒါပေမဲ့ကာယံကဒီလိုပဲရတယ်ဆောင်ဖို့မှာကာယံနဲ့ပြီးရှင်းတော့ပြန်ပြီးစီထားတယ် နောက်ပြီးတော့အထထို့ပြင်ဇီဝိတေနာသဝိမှုပြင်၎င်းပညာရာအသိဉာဏ်ပညာဖြင့်၎င်းသီလပတေနာသီလနှင့်ကျင့်ဝတ်ဖြင့်၎င်းအဉာဏ်သူတစ်ပါးကိုနာအတိမင်းကြီးမထေမဲ့မြင်မပြုရဒါမမှုကကောင်းနေတော့ပညာရည်တမမှုညာတဲ့ပုဂ္ဂိုလ်တွေမလို့မသိမသိလေးကပြုတတ်ဘုရားတော်ရဟန်းကိုညာဆိုတော့ဘုန်းကြီးမှာပေါ့ကျော်ဘုန်းကြီးနေတော့သာဝတိတွေပြည့်စုံမပြည့်စုံတဲ့ ကိုတော်ကလေးတွေအထင်သေးပြီးတော့မထင်မဲ့ဉာဏ်ပြောဆိုရသည်တဲ့မိမိကခေပညာတို့ပရိယသာဝေပညာတို့အဲ့ဒါတွေပြည့်စုံနေလို့ရှိရင်သံတတဲ့ပုဂ္ဂိုလ်တွေခေပညာမတတ်တဲ့ပုဂ္ဂိုလ်တွေထင်သေးပြီးတော့မထင်မဲ့ဉာဏ်ပြောဆိုရတဲ့မိမိကဒီလာနဲ့ပြည့်စုံတဲ့ဒူရင်ကျင့်ဝင်တဲ့ပြည့်စုံတဲ့ဆိုရင်မပြည့်စုံတဲ့သူတွေကိုထင်သေးပြီးတော့မထင်မဲ့ဉာဏ်ပြောဆိုရတဲ့အဲဒီလိုမထင်မဲ့ဉာဏ်မပြပါဘူးအခုနေခါမှာ ဒီလိုကဂိုင်းကနာအစဉ်ဝါဖြင့်ဂိုင်းမတူတဲ့ပုဂ္ဂိုလ်ဘယ်လိုပဲသီလနဲ့ပြည့်စုံနေစေကံမသုဒ္ဓနဲ့ပြည့်စုံနေစေကံဒုရင်ကျင့်ဝတ်နဲ့ပြည့်စုံနေစေကံသမထဝိပဿနာဘက်ကဘယ်လောက်ပဲပြည့်စုံနေစေကံဂိုင်းမတူတာနဲ့မထင်မဲ့ရင်ပြုနေတာတွေရှိရဲ့အဲ့ဒါကတော့ဒီဒေသနာရအလုံးမသိတဲ့အမှုပါပဲဒီဃာရာတော့သံမုတ်ကတော့ကောက်ကြည့်ကင်းပါမလင်ရနှိမ်ချအထင်မသေးရအဲ့ဒါဆိုကြမယ် ပေါက်ကြည်ကင်းပါအလိမ်ညာနှိမ်ချခြင်းမသေးရာခဏကပြောခဲ့တဲ့အတိုင်းမလိမ်ညာဘူးပေါက်ကြည်စင်လဲမှုလည်းကင်းရမယ်သူတော်ဘာကိုအချင်းသေးပြီးတော့လူနေချက်ရမထင်မဲ့နေမပြူရဘူးမပြောရဘူးဒါလည်းသင်ရှားနေပါပြီနောက်တစ်ခါသွားရအောင် ဘုဒ္ဓဝါရုသိတောဘုံဝါသံသမဏနာဝါပုထုဇနာနံဖရုသေနာနေနာတိဝေဇာနာယိတံတောပိသေနိကရွန်တိသမဏနာဝါယဟန်တော်ဤတော်၎င်းပုထုဇနာနာဝါလူများစုတို့ဤတော်၎င်းဘုံဝါသံများစွာသောကဲ့ရဲ့ဆုစေစကားကိုဘုဒ္ဓဝါကြားရတော်လဲရုသိတောကဲ့ရဲ့ဆုစေခံရသောယဟန်ဤနေထိုကဲ့ရဲ့ဆုဆွဲသောသူတို့ကိုဖရုသေနာကျမ်းနာသောစကားဖြင့်နာပိဝေဇာ တုံ့ပြန်၍မပြောဆိုမချေပရဒီမှာသမဏရဟန်းတို့ဤစကားပုထုဇဏမြတ်စွာဘုရားတို့ဤစကားလို့ပါတယ်အဲဒါသမဏကသာသနာတွင်းကသမဏကိုဆိုတာမဟုတ်ပါဘူးဘုရားသာသနာပြင်ကရေသေးရဟန်းများကိုဆိုလိုရဲဆိုတာမဟာနိဒ္ဒမှာဖွင့်ထားပါတယ်ဒီတဝိတတုတ်ကိုဟောတာကမြတ်စွာဘုရားပွင့်ပြီးလို့လေးဝါရကဟောတာကိုသာသနာဥစ္စာကပါပဲ။ အဲဒီတော့ကသာသနာပြင်ဘက်ကရသေးရာနေကဘုရားသာသနာတော်ကဲ့ရဲ့ကြဆွဆွဲကြပြောဆိုကြတာရှိပါတယ်ဘာသာရေးမတူတဲ့ပုဂ္ဂိုလ်တွေကဒီလိုပါပဲအရင်ကြတဲ့ပုဂ္ဂိုလ်တွေကနောက်မှပေါ်လာတဲ့ပုဂ္ဂိုလ်ကိုရှုံချတာပဲသာသနာ့ဘာသာမဟုတ်သာသနာတွင်းမှာလည်းပဲနောက်မှသူတိကျကျဖြစ်လာရင်ရှိရပုဂ္ဂိုလ်တွေကလက်မခံနိုင်ဘူး ချို့ရတယ်မှာဆိုရင်သူတို့လည်းဘာမှဘူးသူတာရှိတာလည်းမဟုတ်တရားလည်းဘာမှကြိုးစားအထုတာလည်းမဟုတ်ဒါပဲမဲ့လို့တရားစီတရားမှလည်းသာဝေကျမ်းဂန်ရင်ကြီးဟောပြောနေတာတွေကပြည့်တင်တာတွေဝေဖန်တာတွေရှိတာပဲအဲဒီသာသနာ့ရသေရဟန်းနေတဲ့တတိဖြစ်တဲ့မင်းတွေတဲ့ဘုံသားတွေတဲ့အဲဒီလိုပုဂ္ဂိုလ်တွေကလည်းကြဲရဲကြဆူဆူကြရှိတာ သူတို့ယုံကြည်တဲ့နတ်တွေလည်းရှိတာပဲနတ်တွေကလည်းဒီဒိဋ္ဌိတွေညညူတာတွေရှိတာနတ်လည်းနတ်အညံ့တွေရှိတယ်သူကအဲဒီတော့သာသနာ့ကယေဝေယနေနဲ့သာသနာ့ကလူတွေနတ်တွေကအဲသာသနာ့ကလူတွေနတ်တွေကဒီလိုကဲရဆွဆွဲပြီးတော့ပြောတာရှိလိမ့်မယ်တဲ့အဲ့ဒီပုဂ္ဂိုလ်တွေကို တုံ့ပြန်ပြီးခြေပါဖို့မလိုဘူးဆိုတာပါပဲအထူးအားဖြင့်တော့ ရှင်းလင်းပြီးတော့ပြတဲ့အခါဟောတဲ့အခါလည်းပဲကျမ်းစာနဲ့စကားချင်းမဖြေရှင်းမှုဒါလည်းညွှန်ကြားပါတယ်။ဘုန်းကြီးက1300ဒီနှစ်ကစပြီးတော့တတိပဋ္ဌာန်ဝိပဿနာကမ္မထာကိုဟောခဲ့တယ်။ဇာတိရရှုုံစိတ်ခွန်ရမှာဟောခဲ့။အဲဒီတုန်းကဘုန်းကြီးဟောတာကိုမကြိုက်တဲ့ကိုတော်တော်ပါရှိကျောင်းကြီးကလည်းရှင်ရည်ပဲဟိုပဲနားကတည်းကတည်းကလောက်ပဲမိမိလေးပါတာရည်ပါ။ ရှင်းတော့ကလည်းအဲဒီကြောင့်ကဘုန်းကြီးကငယ်တော့ကနေလာတာပါအဲသာမူလဘုန်းကြီးကမရှိဘူးသာရနောက်မှာအစ်စ်အဲဒီပုဂ္ဂိုလ်ကသူကဘုန်းကြီးတို့ဟောတဲ့တရားအပြည့်ပြောတယ်ဒါပေမဲ့လို့ဘုန်းကြီးတို့ရဲ့ပရိယတိစာပေစွမ်းရည်ရည်ချင်းသူကသိတာနဲ့ထင်ရှားတော့ရှိမျက်မှောက်တော့လည်းပြောမှာဘူး။အဲမျက်ွယ်မှာသူပြောတယ် သူ့ကိုထောက်ခံတဲ့ပုဂ္ဂိုလ်လည်းပဲညာနဲ့ကလည်းနည်းနည်းပါးပါးရှိပါတယ်လူ့ကြောင့်တွေကလည်းပဲဒီလိုရှိတာပါအဲသူတို့ကလည်းမျက်မှောက်တော့ပြောမအောင်မျက်ွယ်မှာသူတို့ပြောကြတာလည်းအဲ့ဒါလေးသင်းသင်းဘုန်းကြီးကြားပါကြားပေမဲ့သူတို့ဘုန်းကြီးရင်းဆိုင်ပါဘူးတုံးပြန်ခြေပါလုတ်ခဲ့ပါဘူးသူတို့ဘာမှမပြောဘူးသူတို့လည်းရှင်းနေပြောနေဖို့တော့လိုတာကပြောပါဘူးကိုတရားတော်ကိုဘုန်းကြီးကဟောနေတာ ဘုန်းကြီးတို့ဟောနေတာကကိုယ်တိုင်တွေ့မြင်နိုင်တဲ့တရားကိုယ်တိုင်တွေ့တရားကိုယ်တွေ့တရားဟောတာပဲဒီတိုင်းလိုက်နာပြီးအထုတဲ့ပုဂ္ဂိုလ်တွေကိုယ်တိုင်တွေ့ကြတာပဲကိုယ်တိုင်တွေ့တဲ့တရားဆိုတော့သူများပြောတာနဲ့တင်မှုကြလည်းမရှိပါဘူးယူဆိုင်ကြလည်းမရှိပါဘူးဒါကြောင့်ဘုန်းကြီးကသေလေလေလို့ဟောတယ်အဲဒီတော့ဟောနေရင်လည်းဗราတရားရှိတဲ့ပုဂ္ဂိုလ်တွေကတရားအားထုတ်ကြတော့သူတို့ကိုယ်တိုင်တွေ့ပြီးတော့ယုံကြည်တဲ့ တရားတရားတွေခိုင်မြဲလာတာပေါ့အဲဒီတဲ့ပုဂ္ဂိုလ်တွေဒီနေ့ချာများလာတယ်ယောဂီတွေကများများလာอืมအဲဒီတဲ့ရဒီပြောတဲ့ဘုန်းကြီးဆိုတာကလည်းမိတ်မကြကြပါဘူးသူခင်ဗျာတင်္ဂါ6ချက်လောက်တွင်းမှာပဲတိတိကျကျတော့ဘုန်းကြီးကမသိဘူးဒါကမှနာတုဘာမတရားနဲ့ဖောက်ပြန်ပြီးလူဖွဲ့သွားလူထွက်ပြီးတော့လည်းသိမကြဘူးခင်ဗျာဆောင်းနဲ့တွင်းလောက်ပဲထင်တာပဲဆယ်နှစ်တောင်ကြာပုံမရပါဘူး ကွယ်လွန်သွားတယ်အဲ့ဒီတက်ကြီးတာမဟုတ်သေးဘူးဘုန်းကြီးတွေကကြီးလို့ရှိရင်တင်္ဂါ၆နှစ်လောက်ပဲကြီးတယ်တင်မကြီးပါဘူးကြာပါပြီခင်ဗျာကွယ်လွန်သွားပြီဘုန်းကြီးရံကုန်ရောက်ခါစားကလည်းရံကုန်မှာသတင်းစာဆောင်ကနေပြီးတော့ဘုန်းကြီးဟောတဲ့တရားပฏิပ္ပံဝိပဿနာလို့တရားကိုအပြည့်တင်ပြပါမိရေးနေတယ်ရှိပါတယ်တချို့အချိန်မီတဲ့ပုဂ္ဂိုလ်တွေအဲဒီသတင်းစာကြောင့်ဒီအောင်ပြီးပါတယ်နောက်ပုဂ္ဂိုလ်တွေလည်းပြီးမှာမဟုတ် အဲဒီသတင်းစာလည်းခွန်ကြီးကဘာမှကြံနေချေပါခြင်းမပြုပါဘူး။ဒါကသူသူကြိုက်ကသူရေးနေတာပဲသူ့ဟာလာကြရင်သူ့စီသွားမှာပေါ့။ခွန်ကြီးကဒီလိုမလုံးသွင်းတာ။အဲဒီကနောက်အရိယာဘုံသွားဉာဏ်လေးကားဆိုတဲ့စာဝကြီးတို့ရေးထုတ်တယ်ဆိုတော့တော့ရေးထုတ်တယ်ဒါတော့ဆိုတော့ပြီးကြပါလိမ့်မယ်ခင်ဗျ။အဲဒီစာဝကြီးထဲမှာကမ္မထာနေတော့အကုန်လုံးပုတ်ခတ်တာပြည့်လို့ပါဒါမျိုးခွန်ကြီးဟောတဲ့တရားကိုတော့အကြီးကျယ်ပုတ်ခတ်တာလည်းဉာဏ်ကြီးပါ နောက်ပြီးတော့သတင်းစာတွေဆောင်ကလည်းနေပြီးတော့မပြတော့ဆိုပုတ်ခတ်ပြီးတော့ရေးနေပါတယ်ဒါလည်းခွင့်ရတုတ်ပြန်ခြေပါခြင်းမှာယူပါဘူးပြောတရားကဘုန်းကြီးတရားမှမဟုတ်ပဲမြတ်စွာဘုရားတရားမြတ်စွာဘုရားတရားဘုရားတရားမဟုတ်ပြီးတော့ သူတို့ဟောတာကိုကြည့်ရင်သူတို့ထံသွားမှာပေါ့သူတို့ထံစိတ်တလူကိုတွေသွားပြီဒီလိုပဲနှလုံးသွင်းပါလေ။ဉာဏ်ဘုန်းကြီးတို့ဟောတဲ့တရားကြိုက်တဲ့ပုဂ္ဂိုလ်တွေကဓမ္မလားအာထုတ်ဒီလိုပဲနှလုံးသွင်းကြ။သေလေထားပြီးတော့ဟိုတရားကိုလည်းဟောပြီးတော့နေပါလေ။ဘုန်းကြီးရဲ့တရားလုံငန်းမှာဆုတ်ယုတ်ရှင်းတော့မရှိပါဘူး။ဒီနေ့တဲ့ဒီနေ့တဲ့တိုးတက်နေတာကိုတော့တွေးရတယ်။အဲ့ဒါအခုဟောနေတဲ့ နာပတိဝေဇာတုံ့ပြန်၍မပြောဆိုမချေပရဆိုတော့ဩဝါဒတော်ကိုလိုက်နာပြီးကျင့်သုံးလာလို့အကျိုးများပုံပဲကိုယ်တိုင်တွေ့ပဲအနာကျေးဇူးများလာတယ်အဲ့ဒီသာသာရေးဆောင်မှုကတော့ဆွဆွဲခါရကြားလာကခြေပကြမ်းကြုံမပြုရအဲ့ဒါကိုဆိုကြနော်ဆွဆွဲခံရကြားလာကခြေပကြမ်းကြုံမပြုရခြေပကြမ်းကြုံ ဆွဆွဲခံရပြီးတော့အဲ့ဒီဆွဆွဲခဲ့ရတဲ့စကားများကို ကြားလို့ရှိရင်အဲ့ဒီဆွဆွဲတဲ့သူတွေကိုကျမ်းသာစကားချင်းတုံးပြန်ခြေပါခြင်းမပြုပါနဲ့ဖြစ်ရှင်းတဲ့အချက်ကိုဖြစ်ရှင်းတော့မှနုညပင်ကိုတဲ့စကားရှင်းတာဖြစ်ရှင်းရမယ်လို့လည်းဆိုလိုပါတယ်။ဘာကြောင့်မခြေပါသလဲဆိုတော့ ဟိမချေပါမချေပသင်ခြင်းအကြောင်းကတန်တော်ကိလေသာငြိမ်းသောသူတော်ကောင်းတို့သည်နာတိတေနိကရောတိတုတ်ပြန်တိုက်ခိုက်ခြင်းကိုမပြုကြပါဝါတုတ်ပြန်တိုက်ခိုက်ရောမရှိသောကြောင့်ပေ၏အဲဒါဆိုလေကိလေငြိမ်းခြင်းတုတ်ပြန်ခြင်းစိတ်ပင်မဖြစ်ငြိမ်းနေတာလို့ဆောင်မလို့ထားတယ်ကိလေငြိမ်းခြင်းနဲ့မှတော့ဆိုကိလေငြိမ်းတာတုတ်ပြန်နေတဲ့စိတ်တော်မရှိဘူးတဲ့ဒါကြောင့်မို့မတုတ်ပြန်ဘူးလို့ဆိုပါ အဲဒါဆိုရင်ကိလေငြိမ့်ခြင်းတုံ့ပြန်ခြင်းစိတ်ပင်မဖြစ်ငြိမ့်နေတာအဲဘိက္ခုယဟန်နဲ့သမဏယဟန်ဆိုတာကိလေသာငြိမ့်အောင်ကျင့်တဲ့ပုဂ္ဂိုလ်များပဲသူတော်ကောင်းမယ်တကယ်ချင်းလို့ကိလေသာငြိမ့်တဲ့သမဏဖြစ်ဖြစ်နေရင်ထုတ်ပြန် တိုက်ခိုက်လိုတဲ့စိတ်ပင်မရှိပဲငြိမ့်နေရမယ်ဒါကြောင့်သမဏကိလေသာငြိမ့်သူလို့ဝန်ခံနေတဲ့ယဟန်ကအဲ့ရဆွဆွဲတဲ့သူတွေကိုကျမ်းသာတဲ့စကားဖြင့်တုံ့ပြန်ခြေပါခြင်းမပြုရဘူးလို့ဆိုလိုပါတယ်အဲဒီကနောက်ဂါထာနှစ်ပုဒ်ပဲရှိပါတော့ဗျအဲဒီဂါထာကတော့ညီကုန်းညုတ်သဘောလက္ခဏာရှိပါတယ် ဘုန်းကြီးသဘောကျတဲ့အတိုင်းဆိုလို့ရှိရင်တော့နေမိတာဘုရားကချီးမွမ်းတဲ့ဂါထာလို့ထင်တာလို့ပြောအသွားကြီးကနေမိတာဘုရားချီးမွမ်းတဲ့အနေနဲ့မှပူချောဟောပြတယ်ဒီတရားအတိုင်းရှင်းသုံးသွားဖို့ညွှန်ကြားတဲ့သဘောပါပဲအဲ့ဒီနခါတာတွေကပထမဂါထာကတော့ဧတင်စာဓမ္မမညာယဝိသနာဘိက္ခုသရာပတော်သိခေ တန္တိဒီနေကုတေညတဝါသာသနေကောဓမသာနာပမိစီယံဣဒင်သာရဏအညာယယခုဟောခဲ့သောသီလသမာဓိဖြင့်တရားကိုသိနာလည်းပြီး၍လည်းသိက္ခူတန်တရားတွေကိုရှင်းပြရတန်တရားမှာလွတ်မြောက်ရန်ရည်တံကျင့်သုံးနေသောယဟန်သည်ဝိစီနံစူးစောင့်ခြင်းခြင်းလျက်တရားနေရောညမှာခါခါသိတတော်ဖြစ်တိုင်းသောယုံနာကိုအမှတ်ရလျက် သိထေကျင်ရတော့တည်းဒီကသက္ကုံကာထာမှာပါတိမောက်တိလအကျင့်သမာဓိကျင့်ကိုဟောစီခြင်းပါတယ်လို့မိမိတဲ့ဘုရားရှင်ကတောင်းပန်ခဲ့တယ်မကုံကာထာဆောင်းဖို့ပြန်ကြည့်ပါဦးမိမိတဲ့ဘုရားတောင်းပန်လို့ဟောထားတယ်မျက်မှောက်တရားဘေး မျက်မှောက်တရားဘေးပဲရှားဟောကြားခဲ့ပြီတဲ့ဘုရားတော်ပဲရှားတဲ့မျက်မှောက်ကိုယ်တရားမြတ်စွာဘုရားဟောခဲ့ပါပြီတဲ့ပါတိမောင်းနှင်စိတ်တည်လင်အကျင့်ဟောစေခြင်းပါပြီပါတိမောက်သီလနဲ့စိတ်တည်ကြည်တဲ့သမာဓိအကျင့်ကိုဟောစေခြင်းပါတော့ဟောတော်မူပါတဲ့နေမိတာဆရာကကောင်းပါလို့နေမိတာဆရာကောင်းပါဆိုတယ်မြတ်စွာဘုရားအဋ္ဌာန်ရပါတော့အဲ့ဒါကိုဟောလာတာပေါ့ ဟောတော့ဗေဒစဟောတော့သက္ကူယနေဝလောလာသာမျက်စိတို့ဖြင့်ဆရာဘောလလီဖြင့်မဖြစ်ရဘူးဒီကစားစက်ကုံတွေဆောင်စည်းရင်းမှာစာပြီးဗီလာကျင့်ကိုဟောကြားခဲ့တယ်။ဇာယီဇံဝင်ဇာယနဲ့ရှိရမယ်စသည်ဖြင့်အဲဒါအာယံဇာနဲ့ရှိရမယ်ဆိုတာကတော့စက်တိနာမဘာခံဇံကိုဝင်ဇာလမ်းမများယုံမှကုတ်ကိုကင်းရမည်အဲ့ဒီအဲ့ဒီစကားဖြင့်ဇံဝင်ဇာနဲ့ရှိရမယ်။ စာကြည့်တော်စကားဖြင့်သမာဓိအကျင့်ကိုမြတ်စွာဘုရားဟောခဲ့တယ်အမှတ်18ကတာခေါင်းကနောက်ဆုံးကတာပေါ့လေခေါင်းဆိုလိုက်တာလည်းနောက်ဆုံးလေးပဲအဲဆွဆွဲခံရကြာလကခြေပကျမ်းကြုံမပြူရာကိလေငြိမ်းနေတုံ့ပြန်ခြင်းစိတ်ပင်မဖြစ်ငြိမ်းနေတာအဲ့ဒီတောင်သီလကျင့်တယ်သမာဓိကျင့်တယ်ဟောလာတယ်အမှတ်18ခါရရကျမ်းသာသောစကားနဲ့တုံ့ပြန်ခြေပမပြောဆိုရဆိုတဲ့စကားရအချူ ဟောကြားခဲ့တဲ့သီလအကျင့်ဓမ္မာရိကျင့်များကိုနာကြားလျက်သီလတည်ပြီးတော့အဲ့ဒါခုဒီမှာဟောခဲ့ပြီးပါပြီကုန်လို့ဒါရင်တော့အမှတ်ရှိကနေပြီးတော့18တိုင်အောင်လို့20ကတော့အဲ့ဒါဖြင့်ဟောခဲ့တဲ့တရားတွေဣတိသဓမ္မဤဟောခဲ့သောတရားကိုလည်းအညာရသိပြီး၍သိပြီးတော့သိပြီးတော့သိုံနဲ့ဉာဏ်နာသိပြီးရင် ပြည့်စုံမလားဒေါ်လာဗလားဆိုမဟုတ်ဘူးတဲ့ဒီညတယ်ရမနေရသေးဘူးဒါလို့ဆိုရယ်ဒီနာလေးပြီးတော့ဒီညတယ်ရမနေရသေးဘူးအဲဒီပထမစပြီးတော့ဟောခဲ့တဲ့ပထမအမေးလေးကတဂါထာအဖြေကဒုတိယဂါထာအဲဒီညနာမဂါထာမှာပါခဲ့တယ်အာဒါသာဝိနေယသရာတော်သိခေဆိုပြီးတော့သာသံထုတနာတော့ကို ဤနေရာတစ်ပြောင်းလုံးငါသရာခါခါသိသတော်မှတ်ရလေသိဖြစ်ခြင်းရသည်တော့ရှိရဟောခဲ့ပြီးပြီအဲဒီဟောခဲ့တာကိုထပ်ပြီးတော့ပြန်ပြီးတော့ဟောရတယ်အမှန်နိကာထာမှာသရာသတော်သိဖြစ်လို့ဟောခဲ့တဲ့အတိုင်းညောညင်မှာခါခါသိမပြတ်ရှုမှလည်းကျင့်ရမယ်လို့ဆိုလိုပါတယ်သရာသတော်သိဖြစ်ရထပ်ပြီးတော့ဘာလို့လဲအတူတူပဲထပ်ဟောတော့ဘုရားဟောတယ်ဆိုလို့ရှိရင်လည်းရှိရဟာထပ်ဟောတာပေါ့ ဒီနေမိတာဘုရားကနေပြီးတော့ချီးကျူးတယ်ဆိုလို့ရှိရင်လည်းဘုရားဟောတဲ့အတိုင်းအဲ့ဒါလေးပြန်ပြီးတော့ချီးကျူးဟောတာပေါ့အဲ့ဒါကိုဆောင်းမမှာဤတရားပြီးလင်ရှုစင်ခြင်းအစဉ်မှတ်လျက်ကျင့်ရသည်လို့ဆိုထားတယ်အဲ့ဒါဆိုရမယ်ဤတရားပြီးလင်ရှုစင်ခြင်းအစဉ်မှတ်လျက်ကျင့်ရသည် အဲဒီရှင်းကားထားရင်ဟောခဲ့သီလကျင့်သမာဓိကျင့်တရားကိုညာနာသိပြီးတော့ဝိသီနာစူးစမ်းဆင်ခြင်ပြီးတော့တတော်အမှတ်ရလေအစဉ်မပြတ်တရားခါခါချင်းတတော်အမှတ်ရပြီးတော့ရှင်းရမယ်သူဒီကယောဂီအားထုတ်နေတဲ့နီးပါပဲ။ဒီကယောဂီအားထုတ်နေတာလည်းအနံကိုက်တယ်ဆိုတာဘယ်မှာ ဘယ်တရားပဲထုတ်ကြည့်ကြည့်ပြီးအမှားရပြီးကြည့်ရမယ်ဆိုတာကတော့ဗီလာလာပဲအကုန်လုံးမနာနေရကြတယ်ကိုကျင့်တယ်ဗီလာလေးကမြတ်စွာဘုရားဟောတာတဲ့တရားတွေနဲ့တိုက်ကြည့်ရင်တိုက်ရင်းနေတာအနဝန္တလည်းကောင်းတယ်နေဘူးတိန်ကိလေသာယဉ်ငင်းကိုတန်တီတီငြိမ့်တာနေပါဝင်မြတ်တော်အပြီး၍ဘောရမသာဘောရမဘုရားဤသာသနေဆုံးမသာသနာနာသမင်းစီရမမေ့ရ ဘောရမဘုရားကြီးသာသနာနဲ့မမေ့ရတဲ့ဒီကားကတော့ဘုရားကိုယ်တိုင်ကသူ့ကိုယ်သူဘောရမဘုရားလို့သူတို့ပြောရတာအကြောင်းတော့တရားမရှိဘူးနေမိတာဘုရားကပြောတာနဲ့ပဲသူပါနေမိတာဘုရားကတော့ဘောရမဘုရားဆိုပြီးသင်ကြားဖို့ရလျော်တယ်အောင်နောင်နာစစ်စစ်ကလည်းထည့်တာဒါပေမဲ့လည်းသူကမာနိဒိတာကျမ်းကြီးကဆိုတော့ခက်တာပဲသူကပြင်ဖို့အမှန်ခက်အဲဒီမှာနေဗုဒ္ဓိပုဂ္ဂိုလ် မာနိဒာအဖွင့်ထားတဲ့ယာဂသနေဂုတိန်ယာဂဤငင်းခြင်းဒေါသတာနေဂုတိန်စသည်ဖြင့်ပေါ့ဒေါသဤငင်းခြင်းမောဟဤငင်းခြင်းမာနဒိဋ္ဌိဝိသိကိစ္စငါကြီးပါပဲဟိုမှာကိလေသာတွေငါကြီးရှင်းသားပဲနေမှာတော့ဒီကြတယ်တော်တော်ပေါ်ပြီးပါပြီ။ယာဒေါသမောဟအစရှိသောကိလေသာတို့ငြင်းခြင်းကိုတန်တိပဲလို့ပြီးဖို့ဖွင့်ပြထားတယ်တန်တိကိလေသာငြင်းခြင်းကိုပင်တန်တိခေါ်တယ် မာနိဒိလာကဖွင့်တာအဲဒီစကားရရင်ကိလေသာငြင်းငြင်းနေပင်လည်းတန်တိခေါ်တဲ့ငြင်းတာနိဗ္ဗာန်ကြီးကြောင်းရတာကိလေသာငြင်းတာဟာတန်တိနိဗ္ဗာန်ဆိုတာတန်တိလက္ခဏာရှိတယ်ဆိုတာဉာဏ်ပညာရှိတွေကပြောနေတာပေါ့လေတန်တိလက္ခဏာရှိတယ်တန်တိလက္ခဏာငြင်းငြင်းလက္ခဏာရှိတာပေါ့ငြင်းငြင်းလက္ခဏာဆိုတာကိလေသာငြင်းတာဆင်းရဲငြင်းတာပဲကိလေသာငြင်းတယ်ဆင်းရဲငြင်းတာပဲ အဲငြင်းငြင်းလက္ခဏာဆိုငြင်းငြင်းသဘောပဲငြင်းငြင်းသဘောဒီပင်လည်းနိဗ္ဗာန်ပဲအဲနောက်နောက်ကြတဲ့ပါပါလေးနဲ့ယောဂီပုဂ္ဂိုလ်တွေတရားထုတ်အဲဒီအငြင်းတက်ကိုရောက်ဆိုရင်ငြင်းငြင်းသဘောလေးတွေ့သံတိလက္ခဏာကိုတွေ့ကြတာအဲဒီကိလေသာငြိမ်းတာဟာတန်တိတန်တိလက္ခဏာရှိတဲ့နိဗ္ဗာန်ပဲ ကိလေသာငြိမ်းရင်ကိလေသာမှာဆက်ပြီးမဲ့ကံနဲ့အကျိုးယုံနာသင်္ခါရဆင်းရဲတွေလည်းအကုန်ငြိမ်းတော့တာပဲကိလေသာမရှိရင်ကံမရှိကံအကျိုးမပေးနိုင်ဘဝတည်ယုံနာခန္ဓာတွေမရှိဆင်းရဲတွေအကုန်လုံးငြိမ်းပြီဒါတော့ကိလေသာငြိမ်းတယ်ဆိုတာကလည်းအရိယာမေအစွမ်းကြောင့်ကိလေသာတွေဖြစ်ခွင့်မရှိဘဲနဲ့လုံးဝငြိမ်းသွားတာကိုဆိုတယ်ကိတ္တခဏမြတ်ကိလေသာမရှိဘဲကျင်းနေတာကိုဆိုတာမဟုတ်ဘူးအဲ့ဒါလေးလည်းပဲသတိပြုရအောင် တချို့ကအကြောင်းမရှိလို့လောဘဒေါသမောဟတွေထရှားမဖြစ်တဲ့အချိန်မှာစိတ်မှာပိဋိတာတွေငြိမ့်နေနိဗ္ဗာန်ပဲဆိုပြီးဒီလိုဟောတာကိုအဲဒီနိဗ္ဗာန်လေးအာရုံပြုနေလို့ရှိရင်ကိစ္စပြီးတာလို့နိဗ္ဗာန်ရောက်လို့သူကတော့သူကနိဗ္ဗာန်တကယ်လည်းမဟုတ်ပါဘူးကိလေသာလည်းတကယ်ငြိမ့်တယ်လို့ပြောနေပါဘူးလောဘဒေါသလည်းထင်ရှားဖြစ်တာမောဟကတော့အဖြစ်ချင်းရှိနေတာပဲမြဲတဲ့နေရာချင်းချမ်းသာတဲ့နေရာချင်းပုဂ္ဂိုလ်သတ္တဝါနေရာချင်း ထင်နေမှုဆွဲလာမှုကင်းမှမကင်းနဲ့အဲ့ဒါမောဟတွေမောဟရှိနေတာအဲ့ဒါကိုလောဘဒေါသမထင်ရှားတော့စိတ်မှာသူကကိလေသာငြိမ်းတယ်အောင်ကိလေသာငြိမ်းတဲ့ခါရှိပါတယ်ဘယ်ခါငြိမ်းလို့ဆိုကုသိုလ်ဖြစ်တဲ့ခါတော့ကိလေသာငြိမ်းပါတယ်လူရန်ပိတ်ကနေတဲ့အချိန်ဒါလည်းပဲကြားထဲဝင်ပြီးလောဘဒေါသမောဟတွေဖြစ်တာရှိပါသေးတယ်အဲဒီလူရန်လူလိုတဲ့စိတ်ကလေးထက်ထက်သန်သန်ဖြစ်နေတဲ့အချိန်လေးဘုရားရှိခိုးနေတဲ့အချိန်ဘုရားအာရုံပြုကြည်ညိုနေတဲ့စိတ်ကလေးထက်ထက်သန်ဖြစ်နေတဲ့အချိန် အဲဒီလိုကုသိုလ်စိတ်ကလေးထက်ထက်သန်သန်ဖြစ်နေတဲ့အချိန်မှာလောဘဒေါသမောဟငြိမ်းပါလေဒါပြင်အလကားနေတဲ့အချိန်တော့ကိလေသာငြိမ်းတယ်လို့မဟုတ်ဘူးသူကမောဟစိတ်တွေပဲမောဟစိတ်တွေကိုကိလေသာငြိမ်းတယ်မှအဲဒီလိုကုသိုလ်စိတ်ဖြစ်တဲ့အချိန်လောဘဒေါသလေးတွေကင်းနေုံနဲ့လည်းဒါလည်းနိဗ္ဗာန်မဟုတ်ဘူးအရိယာမေရစွမ်းကြောင့်ကိလေသာတွေလုံးဝမဖြစ်နိုင်တာကိုဒါကိုအနိဒနိဗ္ဗာန်ခေါ်တယ်ဒါလေးနားလည်ထားပါဒါကြောင့် အရိယာမဖြစ်ကိလေသာဖြစ်ခွင့်မရှိတော့ပဲလုံးဝငြိမ့်တာကိုတန်တိခေါ်တဲ့အငြိမ့်တာနိဗ္ဗာန်ပဲဆိုတာဒီနာလိရမယ်ဒါရီကဆံဘုဒ္ဓမဟုတ်ဘူးဆိုကြည့်တယ်အောင်ပါနဲ့ကောင်းနေတာလေလိုက်ဆိုအရိယာမဲ့ဖြင့်အရိယာမဲ့ဖြင့်ကိလေသာဖြစ်ခွင့်မရှိတော့ပဲကိလေသာဖြစ်ခွင့်မရှိတော့ပဲလုံးဝငြိမ်းတာကိုလုံးဝငြိမ်းတာကိုတန်တိခေါ်တဲ့တန်တိခေါ်တဲ့ အငိမ့်ဒနိဗ္ဗာန်ဖြစ်သည်အရိယာမဲ့ဖြင့်ကိလေသာဖြစ်ခွင့်မရှိတော့ပဲလုံးဝငြိမ့်တာသည်လုံးဝငြိမ့်တာသည်တန်တိခေါ်တဲ့ငြိမ့်တာနိဗ္ဗာန်ဖြစ်သည် နိနာနိဗ္ဗာန်စာရိယာမဖြစ်ကိလေသာတွေမဖြစ်နိုင်မနဲ့လုံးဝငြိမ့်သွားတာကိုပြောတာနောက်နောက်ကျတော့လည်းရှင်းတာပါပါလိမ့်မယ်အဲဒီလိုဒီနာနေပြီးတော့အဲဒီအရိယာမဲ့ဖြင့်ကိလေသာငြိမ့်နေတဲ့အောင်မမေ့မလျော့အားထုတ်သွားရမယ်လို့ဆိုလိုပါတယ်အဲဒီနိဗ္ဗာန်ဆိုတာကိလေသာငြိမ့်တာအရိယာမဲ့ဖြင့်ကိလေသာငြိမ့်တာအဲဒီအရိယာမဲ့ဖြင့်ကိလေသာငြိမ့်တာနိဗ္ဗာန်ပဲလို့နားလည်ပြီးတော့အရိယာမဲ့ဖြင့်ကိလေသာငြိမ့်အောင်လို့အားထုတ်ရမယ်ဒါပြောတာလူစားခုနက နေဘူးတိန်ကိလေသာငြင်းငြင်းကိုတန်တိတိတန်တိအငြိမ့်တနိဗ္ဗာန်ဟူ၍မြတ်တော်တည်ပြီး၍ဘောရမသာသာသနေခေါရမဘုရားဤသာသနာတော်၌နဗမေစေရမမိရဘူးမိမယ်လို့အထုတ်ပြီးသွားရမယ်အဲလိုဆိုလိုတော့အဲ့ဒါကိုကိလေငြိမ့်တာတန်တိပါသိကမမေ့ရှိရသည်လို့ဆောင်းဖို့ဆိုတာကိလေငြိမ့်တာဟာတန်တိရဲ့ အဲအဲ့ဒါသိပြီးတော့သိခါသိလျက်ပေါ့လေဆာယံရအောင်သိခါနဲ့အာဂါရနဲ့နော်ဒီကကိလေသာကိလေငိမ့်တာတန်တိပါသိခါမမဲ့ရှိရတယ်အဲ့ဒါသိပြီးတော့မမင်းမလျော်အာထုတ်ပြီးသွားတယ်ဆိုတော့အဲ့ဒါကိုဆွေးရရမယ်ကိလေငိမ့်တာတန်တိပါသိခါမမဲ့ရှိရသည်သိခါမမဲ့ရှိရသည် အဲ့ဒီလောကိတာညီလာကလည်းဘောရမဘုရားရှင်သာသနာမှာကရှိတယ်တခြားဘာသာဝါဒသာသနာတွေမှာမရှိဘူးသီလညီအောင်မသူကျင့်မှမကျင့်နဲ့ကျင့်နည်းလည်းမရှိဘူးညဇာပြမကုန်ပြီကအာလာလာဥက္ကရေတိကြီးတွေဟာညီရမှာနာတော်တဲ့ရေတိကြီးတွေပါပဲသာသနာပါးတွေခုနှစ်ပါးရှိပါပြည့်စုံကြအဲသူတို့မှလည်းကိဋ္တာညီနဲ့ကျင့်မရှိလို့သူခင်ရတယ်ကိဋ္တာမငြိမ်းဘူးဒီတိုင်းနဲ့ သူတွေသွားအာယုဘဂုံတွေရောက်နေကြတယ်အဲချမ်းသာမရှိဘူးဒါကြောင့်ခောရမသာသာသနေခောရမဘုရားရေဆုံးမသာသနာတော်၌မမင်းမလျော်အထုရမယ်လို့ဒီစကားညွှန်ကြားတာခောရမသာသနာမှာအထုဒီရင်ကခွေသေးကြီးတွေဟိုဆရာကြီးတွေဒီဆရာကြီးတွေညီနေတရားနဲ့အထုကိုမလိုဘူးအဲဒီတော့အထုလို့ချင်းကိလေသာညီနာမဖြစ်နိုင်ဘူးဒီလိုဆိုလိုတာကအဲဒီညွှန်ကြားချက် အမှန်ငါးဂါထာမှာဣဇတမေဝုပါဒနေ၌ညာတော်ဘိက္ခုတတိမေသေးရာဣဇတမေဝကိုယ်တွင်တဏ္ဍာ၌သာလျှင်ဥပါဒမေကိလေသာတို့ကိုညှင်းစေရမယ်အညာတော်အခြားတစ်ပါးမှာဘိက္ခုယံဒီအညာတော်ခြားတစ်ပါးမှာတန်တိန်ကိလေသာညှင်းခြင်းဝနာဧသေးရမချာရဘူးအဲဆရာပါခဲ့တယ် ကိုယ်တွင်၌သာငြိစေရာပြင်းမမကြသင့်သည်ကဟောဆောင်မှုလေးပေးထားတယ်။အမှန်ငါဒီလိုသာငြိနေဆိုတာကိုယ်ထဲမှာငြိရတာပြင်းမဆိုင်ချနဲ့ပြင်းမမှာနိဗ္ဗာန်မရှိဘူး။အဲပြင်းမဲ့လိုက်ပြီးတော့ချမ်းသာရေးနိလာမရှိဘူးကိုယ်တော်ကလည်းပြောခဲ့ပါပြီ။အဲဒီခေတ်တုန်းကလူတွေနဲ့တည်းအချို့ကဘုံတော့မဟုတ်။ချားပါကဝါရဖြင့် ဆင်းရဲခြင်းတွေအများအားချမ်းသာသွားနိုင်တယ်လို့ယုံကြည်နေတဲ့ပုဂ္ဂိုလ်တွေလည်းရှိတာပဲတချို့ကလည်းအဲအဲဒီလိုလည်းဖြစ်နိုင်မလားလို့ယုံမှတွေးရနေတဲ့ပုဂ္ဂိုလ်လည်းရှိတာပဲဖန်ဆင်းတဲ့နတ်ဖျားကိုယ်ဝယ်ဘူးဆိုတာနဲ့ကောင်းမြင်ပုံ ရောက်ပြီးအများအားချမ်းသာသွားတယ်လို့ယုံကြည်နေတာလည်းရှိတာအခုလည်းဒီလိုရှိနေတာဘယ်တော့မှမဟုတ်အဲဒီယုံကြည်ကြတဲ့အတိုင်းမဟုတ်ဘူးမိမိတို့သာနာမှာအရိယာမဖြစ်ကိလေသာမြင်မှာဆင်းရဲတာပဲမြင်တာ အဲ့လိုငြိမ်းအောင်ကျင့်ပုံကလည်းကျင့်ပုံကျင့်နည်းကလည်းအခြားမှမရှိဘူးဘောရမဘုရားသဒ္ဒနာမှာလည်းရှိတယ်ဒါကြောင့်ဘောရမဘုရားရဲ့သုံးပါးသဒ္ဒနာမှာအရိယာမဲ့ပြိတ္တာငြိမ်းနေတယ်လို့မင်းလည်းအာထုသွားရမယ်လို့ဒီလိုဆိုလိုပါတယ်ဒီကဲကပြိတ္တာငြိမ်းတာတန်တီပါသိတာမမဲ့ရှိရသည်ဘောရမဘုရားရဲ့သာသနာ၌ဆိုတာတွေကတော့ထဲတယ်ထဲတင်တာထဲလောက်တာနဲ့ထဲအထရာပြည့်နေတာဒီနေရာမှာမေးကြရချက်တစ်ခုရှိတယ် အရိယာမထင်ကိလေသာငြိမ်းတဲ့တန်တိခောအငြိမ့်တဲ့နိဗ္ဗာန်ကိုတွေ့မြင်တဲ့အခါမှာမိဒကလေးငြိမ့်သွားတာကိုတွေ့ရတယ်လို့ဇာကငြိမ့်သွားတယ်ဒေါသငြိမ့်သွားတယ်မောဟငြိမ့်သွားတယ်ဒိဋ္ဌိဝိသေကငြိမ့်သွားတယ်စသည်ဖြင့်မူလရှိမူလကရှိနေတဲ့ဇာကစသည်ကြောင်ငြိမ့်သွားတာကိုတွေ့မြင်ရပါလားလို့မေးကြကြည့်ပါလားအခုမိဒကလေးများကျောင်းနိုင်လေးဆိုပါတော့အင်းကျောင်းကုန်လို့ ငြိမ့်တော့ဟုတ်ကလေးငြိမ့်တော့တာရှိပါသေးတယ်လို့ငြိမ့်တာလည်းရှိတာပေါ့အဲငြိမ့်တော့တာမျက်စိနဲ့မြင်မလို့အရိယာမဲ့ရောက်တဲ့အခါဇာကငြိမ့်သွားပြီဟာဇာကငြိမ့်သွားဟာဒေါသငြိမ့်သွားပြီမောဟငြိမ့်သွားပြီဒိဋ္ဌိဝိသိကိစ္စငြိမ့်သွားပြီတော့အဲဒီတော့မြင်နိုင်သလားတွေ့နိုင်သလားလို့မေးကြကြည့်တယ်ကျိုးကအဲ့ဒီလိုထင်နေတာဟိုမှာအရိယာမဲ့ရောက်တဲ့အခါပိဋိတာရင်ငြိမ့်တာကိုတွေ့လိုက်တယ်လို့ဒီလိုထင်နေတာအဲ့ဒါမဟုတ်ဘူးကောင်းလို့ရှင်းရှင်းကြကလေးတွေကထည့်ရတယ်သူကမထည့်လို့ရှိရင် နားမလည်ပဲနဲ့ဖြစ်နေတာအဲဒီလိုတွေ့မြင်ရတာတော့မဟုတ်ပါဘူးဒီအဖြစ်အဲဒီလိုတော့မတွေ့ရဘူးဘာကြောင့်လဲဆိုတော့အဲဒီအရိယာမဖြစ်ပေါ်တဲ့အနိကအချိန်မှာຢာဂရောဂစသည်ကဖြစ်ပေါ်လေရှိနေတာမှမဟုတ်ပဲမဟုတ်ဘူးဟာຢာဂရောဂတွေကရှိတဲ့ခါတော့ရှင်းနေပါလေဒါပေမဲ့လို့အရိယာမဲ့အနိယပမှာဝိပဿနာရှိရတဲ့ဝိပဿနာဉာဏ်နေနဲ့ ။ပါရက်စင်ကြဲနေတာတခါရုပ္ပခညာဆိုတာဘယ်ကိလေသာဝင်နေရှိမှာတော့ကိလေသာတွေရှိဘူးအဲဒီမှာအဲတဏှာကြီးလုံးလုံးလည်းကောင်းတာရှိတယ်၊နာရီသုံးနာရီစသည်လည်းပဲကိလေသာကိုတစ်ချက်မှကုန်မနိုင်ဘူး။မနာသာရှင်းနေတဲ့အချိန်အဲဒီကနေပြီးတခါရုပ္ပခညာအချင်းသာပြီးတော့လောကဆွဲလက်တဲ့ညာနဲ့ဘုဒ္ဓနာဂမိဥပဒနာတွေဖြစ်ပြီးအနုလောမညာဂုတ္တရညာဖြင့်မညာပူညာရောက်သွားတာဒီနာကိလေသာကိုရှိတာမဟုတ်ဘူးကိလေသာဖြစ်ကုန်မဖြစ်ဘူး ဖြစ်နိုင်တဲ့သဘောတော့ရှိတယ်အရိယာမဲမရောက်သေးရင်ဖြစ်နိုင်နေတယ်ဆိုတဲ့သဘောရှိတယ်ဒါလည်းသူကအရိယာမဲမဖြစ်မီမှာအရိယာမဲမဖြစ်မီမှာဖြစ်နိုင်ခွင့်ရှိုံမျှလောက်တာပဲဖြစ်နိုင်ခွင့်ရှိုံတော့ဖြစ်နိုင်နေတယ်လို့ဒါကိုဖြစ်နိုင်နေတာကိုရှိတယ်လို့ခေါ်တယ်တကယ်ဖြစ်နေတာမဟုတ်တကယ်ရှိနေတာမဟုတ်အဲ့ဒီဖြစ်နိုင်ွယ်ရှိတယ်ဆိုတာကလည်းမိတော့ကလေးလိုအဆိုင်ဖဲနဲ့အထယ်ရရနဲ့ရှိနေတာမဟုတ်ဘူး ဖြစ်နိုင်တာကိုပြောတာဖြစ်နိုင်တာကိုပြောတာပဲအဲဖြစ်နိုင်တဲ့အတွက်အလုံးခဲနေရှိတာမဟုတ်ကိုယ်ထဲမှာယောဂဝေဒနာတစ်ခုပြောက်သွားပြီအဲနောက်တစ်ခါယောဂဝေဒနာကြီးမဖြစ်တော့ဘူးလားဆိုရင်အကြောင်းမင်းကြီးကိုဖြစ်အောင်မှာပေါ့အဲ့ဒီဖြစ်မဲ့ယောဂဝေဒနာတွေကဘယ်နာမှာစုနေတော့ဘယ်လိုနေတော့ဘယ်လိုမှမနေဘူးသူစားဖြစ်နိုင်တာကိုပြောတယ်။နောက်အကြောင်းမင်းကြီးရင်သူကဖြစ်မှာအစားအသောက်နေထိုင် အကြောင်းမညွှန်ရင်ဖြစ်မှာလည်းရှိရမဖြစ်ဘူးတဲ့ယောဂလည်းဖြစ်မှာဖြစ်နိုင်တာကိုပြောတာအဲ့ဒါလိုပဲဒီကိလေသာဖြစ်နိုင်တယ်ဆိုတာကအထေတရားနဲ့ဘာနဲ့ဒီနေရာစုဝေကြီးရှိနေတာမဟုတ်ဘူးဒါကြောင့်ဒါကြောင့်အရိယာမဲ့ဖြစ်ပေါ်တဲ့အချိန်မှစပြီးအဲ့ဒီဇာကစပြီးဖြစ်ခွင့်မရှိတာကိုဝိရောက်ကလေးပျောက်သွားတာကိုမတွေ့ဝိရောက်ကလေးပျောက်သွားတာလို့မတွေ့မမြင်နိုင်ဘူးဝိရောက်ကလေးပျောက်သွားတာမြင်ရတယ်လို့ဇာကလေးပျောက်သွားတဲ့ဒေါသမောဟစသည်ပျောက်သွားတယ် ဘယ်တွေ့တဲ့နေမှာတော့သူမဖြစ်နိုင်တာရှိတာပဲပြန်ပြီးဆင်ခြင်တဲ့ခါကျတော့ပြီးတယ်ပြစ္ဆောခဏညာကျတော့ຢာကဖြစ်စရာအကြောင်းဆင်ခြင်တဲ့ခါကျမဖြစ်နိုင်ဘူးဆိုတော့ဘုရားပြောတယ်ဒေါသဖြစ်စရာအကြောင်းမောဟဖြစ်စရာအကြောင်းမာနဖြစ်စရာအကြောင်းဒိဋ္ဌိဖြစ်စရာအကြောင်းဝိသိကိစ္စဖြစ်စရာအကြောင်းဒါတိတော့ပြန်စဉ်းစားတဲ့ခါတော့တွေ့ပထမတော့ကပုဂ္ဂိုလ်သားတော်အကောင်ထည့်လိုက်ထင်းနေတာပြန်စဉ်းစားတဲ့ခါအဲ့ဒီပုဂ္ဂိုလ်သားတော်မရှိတော့ဘူးတရားတရားသံဃာနဲ့စရစယုံမကြည့်နေလို့ရှိရင်ပြန်စဉ်းစားတဲ့ခါယုံမကမရှိဘူးအဲ့ဒါ အဲနောက်ပြန်စဉ်းစားတဲ့အခါတော့သိနိုင်တယ်ဒါပေမဲ့လို့အရိယာမေခဏမှာဒီကိလေသာလေးမိတော့ကလေးများဟုတ်ကနေငြိမ်းသွားတာလည်းတွေ့ရတာဒီလိုတော့တွေ့တာမဟုတ်ဘူးအဲဒါလေးရှင်းတာလည်းနော်ဒါချင်းဘယ်လိုကြည့်မြင်ပါသလဲဆိုတော့ကိလေသာတွေရောယုံနာသင်္ခါရတွေရောကျင်းစိတ်နေတဲ့သဘောကိုသာကြည့်မြင်ရသိရပါတယ်ကိလေသာတွေလည်းကျင်းစိတ်နေတဲ့ယုံနာသင်္ခါရလည်းကျင်းနေပါမှမရှိဘူးသင်္ခါရတော်တွေအကုန်လုံးကျင်းစိတ်နေတာသိရတယ် ဒါကြောင့်အဲ့ဒီလိုတွေ့မြင်ပုံသိပုံမိလိနာပညာမှာဒီလိုပြရတယ်ဝိညာဉ်ဉာဏ်ရှင်နဲ့အမြဲဟောနေကြပါသည်ဒီပိုက်ကလေးကတော့ကောင်းတဲ့ပိုက်ကလေးပဲတတ္တာတံစိတ်တံအပရာပရာမနတိကရောတောဘောတံသမတိကမိတဝါအဘောတံအောက်ကမတိအဘောတံမနုပါတောမဟာရာဇကာမပတိပါဏနိဗ္ဗာန်ပိစီကရောတိဒီဥစ္စတိအပရာပရံဓမ္မပိဓမ္မအစဉ်စဉ်မနတိကရောတောလုံးသွင်းရှုမှနေခြင်းနှလုံးသွင်းရှုမှနေတော် ယောဂီပုဂ္ဂိုလ်ကဓမ္မပိဓမ္မအဆင်းမြင်ပဲဓမ္မပိဓမ္မမှတ်နေရတာလေသာဖောင်းနေပိနေထိုင်နေရှိတယ်နောက်ကြတော့ဖောင်းတာပိနာကြောက်သွားလို့ရှိရင်ထိုင်နေထိတယ်ထိုင်တာဒီနာကြောက်သွားလို့ရှိရင်ပြီးတယ်ပြီးတယ်ဓမ္မပိဓမ္မအဆင်းမြင်မှတ်နေရတာအဲဒီတော့အဆင်းမြင်နှလုံးသွင်းရှုမှတ်နေခြင်းနှလုံးသွင်းရှုမှတ်နေတော့မှာအရိယာမဖြစ်ပုံလေးကြည့်ရတယ် ဝါရှုမှနေတော့တတ်တာတဲ့ယောဂီဤတန်စိတ်တံနှလုံးသွင်းရှုမှနေတော့ထိုစိတ်ဒီဓမ္မပိဋကမှာအစဉ်စဉ်ရှုနေတဲ့စိတ်ကလေးတဲ့စိတ်ကတော့စိတ်စီပါပဲခါရှုတစိတ်ခါရှုစိတ်ဒါပေမဲ့လို့တယောက်ကြီးတဏ္ဍာမှာဖြစ်နေတာတဏ္ဍာထဲမှာဖြစ်နေတဲ့စိတ်အစဉ်ကိုတခုရီနေရာချင်းလောကဝါကခေါ်ရတာပေါ့လေဒီကတ္တနည်းခေါ်တယ် ဒီကရာအနေနဲ့ထိုစိတ်သည်တဲ့အဲ့ဒီစိတ်ပဲလို့ဆိုတယ်အဲရှုမှနေတဲ့ထိုစိတ်သည်ပိုတာမကုန်မဆုံးနိုင်အောင်မပြတ်ဖြစ်နေတဲ့ယုံနာအရင်ကိုပိုတာဆိုတာယုံနာအရင်ရေရချောင်းနဲ့မြောင်းနဲ့ရေစီးနေရေဟောင်းရေသေးတွေလဲပြီးတော့စီးနေတာရေရင်ခေါ်တယ်မပြတ်စီးဘူးအဲ့ဒါလိုပဲယုံနာနေဟောင်းသေးတွေလဲပြီးမပြတ်ဖြစ်နေတာကိုယုံနာအရင်ခေါ်တယ်ယုံနာရည်စည်းကြောင်းပေါ့ ယုံနာခြင်းကိုသမာဓိကမေသမတိကမေတဝါလွန်မြောက်၍အစအစမှတိုင်းမှတိုင်းယုံနာဘောကြီးကြနေတာတခါမှယုံနာဖြစ်ပြပြီးတခါမှယုံနာဖြစ်ပြပြီးဒါပဲယုံနာကိုကြောကုန်မသွားနိုင်ဘာနဲ့တူလဲဆိုညီကြီးဘောလမ်းလျှောက်နေတယ်မင်းတူတယ်ညီကြီးဘောလမ်းလျှောက်နေတဲ့ပုဂ္ဂိုလ်ဟာညာဘက်ကကြွပြီးတော့နင်းချလိုက်ညီကြီးဘောဘယ်ဘက်ကကြွပြီးနင်းချညီကြီးဘောညီကြီးကလွတ်အောင်လို့မဖြစ်နိုင်ဘူးဆိုညီကြီးဘောအကြအဲ့ဒါလိုပဲ မတိုင်းမတိုင်းကယုံနာဘော်ကြီးတွေကြာနေတယ်ယုံနာရှင်ဘော်ကြီးတွေကြာနေတယ်အခုတော့အဲ့ဒီယုံနာရှင်ကိုလွန်မြောက်သွားပြီတဲ့ယုံနာရှင်ဘော်မကြတော့ဘူးဘယ်ရောက်သွားတော့အဘူတမပြတ်ဖြစ်နေတော့ယုံနာရှင်မပြောင်းမြန်ဆန့်ကျင်သောသဘောသို့ပြောင်းမြန်ဆန့်ကျင်တဲ့သဘောဘောတကမပြတ်ဖြစ်နေတဲ့ယုံနာရှင်သူနဲ့ပြောင်းမြန်ဆိုတော့မပြတ်ဖြစ်တဲ့ယုံနာရှင်တွေမရှိတာကင်းစိတ်တာဘောဒါပါပဲ။ မပြတ်ဖြစ်သောယုံနာရင်မှကြောင်းမြန်ဆက်ကျင်သောသဘောသို့ဝါဖြစ်မှုကင်းသောသဘောသို့မပြတ်ဖြစ်နေတဲ့သဘောတွေဖြစ်မှုတွေကင်းတဲ့သဘောတွေရောက်သွားပြီအောက်ကမဲ့ဒီတက်ရောက်ပြီမဟာရာဇမြတ်သောမိရိနာမင်းကြီးသာမတိပန်နိရမသာခြင်းငယ်တိအပုဒ္ဒနုပါတော်ဖြစ်မှုကင်းသည်သဘောသို့ဆက်ရောက်သောပုဂ္ဂိုလ်ကိုနိဗ္ဗာန်တိကရောတိနိဗ္ဗာန်ကိုနိဗ္ဗာန်မြင်တတ်သော မျက်မှောက်ပြုသည်မျက်မှောက်တွေ့မြင်သည်ဟူရောသတိပြောဆိုအပ်ပေ၏အဲဒါရှုမှတ်နေရုံနာသင်္ခါရတွေဖြစ်ဖြစ်ပြီးပြင်းပြင်းကလည်းဖြစ်ပြမှုငြိမ်းတဲ့သဘောဖြစ်ပြမှုတွေလုံးဝကင်းစင်နေတဲ့သဘောတွေကြာရောက်သွားတာအဲ့ဒါဟာနိဗ္ဗာန်တွေ့တာပဲနိဗ္ဗာန်မျက်မှောက်ပြုတာဒီလိုပြီးတာဟောရှင်နာကမေးလေးတွေရှိတယ်နိဗ္ဗာန်ကဘယ်လိုနေတော့ပုံသဏ္ဍာန်ကဘယ်နဲ့နေတော့ရောင်လင်းအဲအဆင်းရှိသလားဘယ်နဲ့နေတော့နေတော့ စင်နာလင်းကဘယ်လိုမှမရှိဘူးရောင်လည်းဆင်ပါမှမရှိပုံသဏ္ဍာန်လည်းမရှိဘူးဆိုတော့ရောင်လည်းဆင်မရှိပုံသဏ္ဍာန်မရှိရင်မျက်မှောက်တွေ့တယ်မျက်မှောက်သိတယ်ဆိုတာဘယ်နဲ့လို့သိမလို့ဘာမှမရှိတဲ့ဥစ္စာကြီးဘယ်နဲ့သိမလို့ဆိုတာအပြီးပုံလေးပဲဖြစ်တဲ့ယုံနာနဲ့ရှင်ရင်ကဖြစ်တဲ့ယုံနာနဲ့ငြိမ့်တော့တာတွေ့တာဒါပဲတဲ့နိဗ္ဗာန်မျက်မှောက်ကြည့်တာဒါပဲအရိယာနဲ့ရအောင်သဒ္ဒနာရှုနေတဲ့ယောဂီဟာသိတိမှုကြံသိမှုခံစားမှုမြင်မှုကြားမှုစကားယုံနာတွေကို တော့သိသေးအမှတ်ရလဲကျင့်ရမယ်လို့ညွှန်ကြားတဲ့အတိုင်းမပြလိုက်ပြီးရှုမှတ်ရှိနေရတယ်။အာယောဂီပုဂ္ဂိုလ်ရှိနေဒီကဒီတိုင်းနဲ့ဒေသနာစင်အားဖြင့်မြင်မှုကြားမှုတွေပါလေယောဂီပုဂ္ဂိုလ်နေရတာသိသိမှုတွေယူနေရတာဖောင်းနေပိန်နေထိုင်နေသိတယ်နာရီပြအမှတ်တယ်နာရီပြသိသိမှုပဲဒီရင်စိတ်တိုင်းကသိသိမှုဒီလိုသိသိမှုတွေမှတ်နေရတာ ကြည်သိမှုတွေမှတ်နေတယ်ဖောင်းနေပိန်နေထိုင်နေကြည့်တယ်မှရင်းနဲ့စိတ်ကူးကြံနေမှုတွေကပေါ်ကြာပြီးမှုလည်းမှရဒါတွေကနေဝေဒနာပေါ်လာတော့ခံစားမှုလည်းမှရဒါတွေကနေပြီးမြင်တာပေါ်ရင်မြင်တာကြားတာပေါ်ရင်လည်းကြားတာအဲဒါမြင်မှအစဉ်ကယောဂီပုဂ္ဂိုလ်တွေရှုမှတ်နေတဲ့အစဉ်လိုက်ရေဘုန်းကြီးကဒီလိုရေးထားတယ်ဖြစ်ပြီးမှုကြံပြီးမှုခံစားမှုမြင်မှုကြားမှုစတဲ့ယုံနာတွေကိုတချို့ပုဂ္ဂိုလ်တွေကဘယ်နဲ့ရေးပါလိမ့်လို့အောင်းနေနေတာဒါဖြေတော့မပေါဘူးဒီထဲမှာဒီထဲမှာတော့ဖြေမပေါစားဘူးလည်းညက်ပြီးပြီးမှာပါဘူး ဖြစ်ပြီးမှုကြံပြီးမှုခံစားမှုမြင်မှုကြားမှုဆိုတဲ့ယုံနာတွေကိုတတော်သိသိဒီဒေသနာရမှတ်ရတဲ့ရှင်းရမယ်ညွှန်ကြားတဲ့အတိုင်းမပြလိုက်ပြီးရှုမှတ်သိနေရတယ်အဲဒီဖြစ်ပြီးမှုကြံပြီးမှုခံစားမှုမြင်မှုကြားမှုစသည်တွေဟာမပြတ်ဖြစ်နေတဲ့သဘောတရားတွေပဲတစ်ခုပြီးတစ်ခုအဆက်မပြတ်ဖြစ်နေတယ်ဒါကြောင့်အဲဒီမပြတ်ဖြစ်နေတဲ့ဖြစ်ပြီးမှုကြံပြီးမှုစသောယုံနာသဘောတွေကိုပဝတ္တ မပြတ်ခင်ဖြစ်နေတဲ့ယုံနာအရင်လို့ခေါ်တယ်ရေဟောင်းရေတွေမပြတ်သွားနေတဲ့ရေစည်းကြောင်းကိုရေရင်လို့ခေါ်တယ်လို့ပါပဲရေစည်းကြောင်းကိုလည်းပေါ်ကြရေရင်ခေါ်တယ်အာယုံနာအရင်ပေါ့ယောဂီပုဂ္ဂိုလ်ကြီးရှုမှတ်ဖြစ်ရတယ်ရှုတည်တိုင်းရှုတည်တိုင်းအဲ့ဒီမပြတ်ဖြစ်နေတဲ့ယုံနာရင်ပေါ်မှာကြီးကြာရောက်ကြာရောက်နေတယ်အဲ့ဒီလိုယုံနာရင်ပေါ်မှာကြီးကြာကြာနေရတာအထူးပဲလည်းဉာဏ်နဲ့သင်္ခါရုပ္ပခါနဲ့အလိုလောမဉာဏ်များဖြစ်ပြီးတဲ့အခါ အဲငါတို့ဒိဋ္ဌာညာနဲ့ဒီသူသက်တာနဲ့ငါတို့ဒိဋ္ဌာငါတို့ဒိဋ္ဌာကဆုံးတဲ့ကအနုလောမညာအနုလောကဆုံးဘုဒ္ဓဘူးအဲဒီလောမညာကဖြစ်ပြီးတဲ့အခါအဲဒီယုံနာရင်ကင်းစိတ်ပြတ်သေးတဲ့သဘောတို့ရတော့သွားတယ်အဲဒီခါမှာရှိကလို့ဖြစ်ပြတဲ့သဘောတရားကိုမတွေ့ရဘူးရှိကတော့မှတ်တိုင်းမှလည်းဖြစ်ပြပြီးတွေ့တယ်ဖြစ်ပြတဲ့ယုံနာလုံးဝကင်းစိတ်တဲ့သဘောကိုသာတွေ့ရတယ်အဲ့ဒါအငိမ့်တဲ့နိဗ္ဗာန်ပဲ အဲဒီယုံနာကင်းစိတ်တဲ့သဘောမှာຢာကားစပြီးတဲ့ကင်းစိတ်နဲ့ຢာကားစပြီးတဲ့နေမရှိပါဘူး။ဒါကြောင့်အဲဒီယုံနာကင်းစိတ်တဲ့သဘောကို တွေ့တဲ့သူဟာနိဗ္ဗာန်ကိုမျက်မှောက်ပြုတာပါပဲတဲ့ဒါကခိနေနာပညာဆိုတော့အဲဒီလိုအရိယာမေဖြင့်နိနာနိဗ္ဗာန်ကိုမျက်မှောက်တွေ့မြင်သွားရင်အဲ့ဒီအချိန်မှာစပြီးငြင်းနေတဲ့ကိစ္စသားတွေကဆင်နိုင်မှမရှိတော့ပဲလုံးဝငြိမ်းသွားတယ်မဖြစ်နိုင်ဘူး သောတာပတိမဲ့ဖြင့်မြင်တော့ပြည့်ပြတက္ခာရိဝိသိကိတပိလပဒသရမာသဆိုတဲ့သာစဉ်၃ပါးရှင်းငိမ့်တယ်သုတ္တန်ကလာသာစဉ်၃ပါးဒီနည်းသာသနာလေးဒီရန်တူပါအပေကြပဲကြစေနိုင်အောင်အားကြီးတဲ့ဘာလာရောဂမောဟတွေလည်းရှင်းငိမ့်တယ်လောဘဒေါသမောဟတွေလည်းအကုန်လုံးကမငြိမ်းနိုင်ဘူးပဲကြလောက်ကျမ်းသာတာလည်းငြိမ်းတယ်ဒါကြောင့်သောတာပန်အပေကြရောက်စေနိုင်တဲ့ပတ်ချင်းခိုးခြင်းစတဲ့ဒုစရိုက်တွေကိုမပြုနိုင်တော့ဘူးပဲလေးပါးလည်း မကြနိုင်တော့ဘူးကာမတုတိဘုံမှာလဲခုနှစ်ဘဝတဲ့ကိုလွန်ပြီးမဖြစ်ရတော့ဘူးခုနှစ်ဘဝအများဆုံးပဲဒါရာဂာမိမဲ့ဖြင့်မျက်မှောက်ပြုရင်ကျမ်းမ်းတဲ့ကာမရာဂဗျာပါဒတွေကင်းကျင်းသွားတယ်ကာမဘုံမှာနှစ်ဘဝတဲ့ကိုလွန်ပြီးမဖြစ်ရတော့ဘူးနာဂာမိမဲ့ဖြင့်မျက်မှောက်ပြုရင်သိမ်မွေးတဲ့ကာမရာဂဗျာပါဒတွေကကင်းကျင်းသွားတယ်ကာမဘုံမှာမဖြစ်ရတော့ဘူးရူပဘုံအရူပဘုံမှာအရူပဘုံများမှာကဖြစ်ပြီးပြိဋိနိဗ္ဗာန်ဝင်ဆန်းရတယ်အရဟတမေဖြင့်မျက်မှောက်ပြုရင်တော့ ရူပရာဂအရူပရာဂမာနအစရှိတဲ့ကိလေသာတွေအကုန်လုံးကင်းငြိမ်သွားတယ်ဒါကြောင့်လက်ရှိယုံနာစဉ်ပြတ်ဆဲသွားတယ်လက်ရှိယုံနာဆိုပြီးဟန္တာပုဂ္ဂိုလ်ဌာနယုံနာနေပေါ့အဲဒီယုံနာစဉ်တော့သုရိစေပြတ်ဆဲသွားတယ်ဒါပရိနိဗ္ဗာန်ကြည့်တယ်ဆိုတာဘဝတဲ့ယုံနာခန္ဓာတွေမဖြစ်ရတော့ဘူးသုရိစိတ်ပြတ်ဆဲသွားတော့ဘဝတွေလည်းမဖြစ်ဘူးအဲဒီလိုဘဝတဲ့ယုံနာခန္ဓာတွေဖြစ်ပေါ်လာတော့ပဲငြိမ့်သွားတာကိုပြိဋိနိဗ္ဗာန်ဆံတယ်လို့ပြောဆိုရတာပဲအဲဒီလို ဘဝတွေယုံနာခန္ဓာတွေဖြစ်ပေါ်လာပဲငြိမ့်သွားမှဟိုခြင်းနာခြင်းသိခြင်းစိုက်တော့ဆင်းရဲခါတိုင်းအကုန်ငြိမ့်တယ်ဒီပုံဒီနည်းငြိမ့်မှအကုန်ငြိမ့်အဲ့ဒီတော့မဟုတ်ပဲကောင်းငင်ပုံမှာဖြစ်နေတချို့ကဒီလိုသဘောကျတယ်ရှိတာပေါ့ကောင်းငင်ပုံဖြစ်ပြီးတော့ဘုံမနာမသေးပဲနေမကောင်းဘူးလားဒါစိတ်ကူးကူးပဲဟုတ်မှမဟုတ်ဘူးနဲ့ဥစ္စာယုံနာနေရှိရင်ကောင်းငင်ပုံလည်းပဲသေးတာပါပဲကောင်းငင်ပုံဆိုတာနတ်တွေပြင်မာတွေပဲအဲ့ဒါကိုပြရှင်းပြတယ်

သစ္စာတကိုယ်ထဲမှာပါကြည်တာငြိမ်းစီရမယ်အပြင်မှာဆင်းရဲငြိမ်းခြင်းကိုမရှာရဘူးဒီလိုကဆင်းရဲဝဆင်းရဲတွေအကုန်ငြိမ်းတဲ့ငြိမ်းတတ်ကိုတွေ့မြင်အောင်ရှင်းပြီးဆိုတာဘောရမဘုရားဤသာသနာမှာသာရှိတယ်ဒါကြောင့်အထာဓမေဖြင့်ကိလေသာအလုံးငြိမ်းမိတရားဘောရမဘုရားရဲ့သုံးမသာသနာမှာမမြင်တဲ့လျောရှင်းရမယ်လို့ညွှန်ကြားတော်မူတာပါပဲ ဘုရားဆိုင်သာသနာကျင့်တယ်ဇာပြောတာဒီသာတာကိုယ်တိုင်ကိလေသာညောင်းကျင့်တာဟာဘုရားသာသနာမှာမရှိဘူးစဉ်းစားမရှိဘူးအပြင်းကြီးနဲ့ဆိုတာကတော့ဘုရားသခင်ကကဲတယ်လို့ကောင်းကင်ဘုံရောက်ပဲပါဒီဟာတွေပေါ့လေဟိုရင်းနှပူဇော်တာတွေပါတယ်နဲ့တချို့ခင်ဗျာကြီးကြီးချိုးတာနဲ့အပြစ်တွေကင်းသွားတယ်စသဖြင့်ဇေယျုံကြီးသားတွေအဲ့ဒါတွေကမဟုတ်ဘူးတဲ့အပြင်းကြီးတာမဟုတ်ဘူးကိုယ်တိုင်ညောင်းကျင့်တာအဲ့ဒါဘုရားသာသနာမှာရှိတယ်ဒါကြောင့်ခေါင်းဆရာကြီးသာသနာမှာလား ညံ့တယ်လို့ညွှန်ကြားတဲ့အဲ့ဒီဆောင်ပုဂ္ဂိုလ်ထပ်ပြီးတော့ဆိုရမယ်ဒီတရားသိလင်သူသင်ခြင်းအသင်မှတ်လျက်ကျင့်ရသည်ကိလေငြိမ်းတာသံတိပါသံတိပါ မမေ့ရှိရသည်ရှိပါသည်ရှိပါသည်ရှိပါဘောရမသာသနာ၌မမေ့ရှိရသည်လို့ဆိုဖို့ပဲသံဃာမှာတန်တိကသိကမမေ့သိကဘောရမသာသနာ၌မမေ့ရှိရသည်လို့ဆိုဖို့ပါပဲဒါပေမဲ့ငင်္ဂပြင်းကြီးကအဲ့ဒီဟာပြင်းနေတာ ਨੇ ဘောရမသာသနာ၌ဆိုတဲ့ပုဂ္ဂိုလ်ထဲ့မကြည့်လို့မထဲ့ပဲခြံထားရပါတယ် အဲဒီမှာဂေါရမသာသာသနေဂေါရမဤသာသနာ၌လို့ဆိုတဲ့စကားဟာဘုရားကိုယ်တော်တိုင်ကမိတ်ဆွေတော်ဘူးတဲ့စကားဟုတ်မဟုတ်မိမိရာဘုရားမိမိရာဘုရားရဲ့စကားဖြစ်တဲ့မဖြစ်တဲ့စဉ်းစားကြကြည့်ပါလေအခြားအရာများမှာတော့ဘုရားကိုယ်တော်တိုင်ကမိမိကိုယ်ကိုညွှန်ကြားလို့ရှိရင်တထာဂတပါထုပါဏိညဘုရားဟောပုံနဲ့ဂေါရမဆိုတဲ့အဲ ဝိဒေသာမြည်တယ်မဟုတ်ဘူးသာရတပါထုဒီလိုပုဂ္ဂိုလ်နဲ့ညွှန်ပြလည်းရှိပါတယ်ဒါပါဠိတတ်တဲ့ပုဂ္ဂိုလ်တွေမှာပုံနာလည်းမှာဒီကာရနာရမိမိကိုဘောရမသာလို့ရဆိုကြပါဠိပညာရှင်များကစဉ်းစားကြဖြစ်နေပါလေဒါပေမဲ့လို့မဟာနိဒိတာပါဠိတော်မှာတင်နာဟဘဂဝါထို့ကြောင့်မြတ်စွာဘုရားမင်းတော်မူသည်လို့ဖွင့်ပြထားတဲ့အတိုင်းဒီမှာဘုန်းကြီးကလည်းသူ့တိုင်းဖော်ပြထားတာပဲအကယ်၍အဲဒီဒေနာဟဘဂဝါဆိုတဲ့ပါဠိအစား ရှင်နာဟနေမိတော်ထို့ကြောင့်နေမိတာဘုရားကမိန်တော်မူပြီးတော့ရှိမယ်ဆိုလို့ချင်းရှင်ညာမှာနေမိတာဘုရားပြောဆိုတဲ့စကားလေးတွေဒီနာဟနေမိတော်လို့ရှိပါတယ်ဒီနေရာနဲ့အဲ့ဒါလေးရှိကြတယ်ကောင်းတယ်ဒီဟာလေးတွေကတော့နောက်စာရေးကူးတာနဲ့ဗာနဲ့မှားနေတာပါသူကဒီကဒါကိုနေမိတာဘုရားကချီးကျူးတဲ့အနေဖြင့်မိန်တော်မူတယ်လို့ယူနိုင်ပါတယ်အဲ့ဒီလိုဆိုလို့ရှိရင်ပို့ပြီးစကားချောဝယ်ရှိပါတယ်နေမိတာဘုရားဆိုတာလည်းပဲဒဂရိညာစွာဘုရားရဲ့အလိုအတိုင်း မိတ်ဆိုတာဖြစ်တဲ့အတွက်လေးနဲ့မှုလည်းမလျော့နိုင်ပါဘူးဘုရားဟောဘုရားဟောမှာကိုလေးနဲ့မှာပေါ့အောင်မထူပါဘူးနေမိတာဘုရားလည်းဘုရားပဲတူတူပါပဲဘုရားလိုတိုင်းနေမိတာကဟောရတာပဲတောင်းရင်သာမှညစွာဘုရားပြီးတဲ့မှာဟောတော့ကမနေ့အာယုတဲ့ချိန်ကြလို့ချင်းညစွာဘုရားလူကြီးလောကဆင်းလာပဲဟိုမှာနေမိတာဘုရားဆန်နေတာနေမိတာဘုရားကဒီနေ့လုံးတရားဟောနေရတာဟိုမှာအဲ့ဒါကြီးဟာ ဘုံမယုတ်ပါဘူးဖရာလိုကြတယ်ဟောတာညနေခင်းကြမှာမြတ်စွာဘုရားကြွသွားပြီးကိုတော်တယ်ဟောပြန်အဲတဝက်စီတော့ဟောနေအဲဒီလိုပဲဒီနေမိတာကဒီစကားတွေချီးကျူးပြောတယ်ဆိုလည်းဘုံမယုတ်ပါဘူးဒီတော့ဒီတိုင်းဖြစ်ကြတော့ကောင်းတာနောက်ဆုံးငါတာကတော့ဘောရမဘုရားဤသာသနာမှာမမေ့မလျော့မမေ့မလျော့ခြင်းချင်းရဲ့အကြောင်းပြစကားဖြစ်ပါတယ်နောက်ဆုံးငါတာအကြောင်းပြပုံကတော့ Mm-hmm. အဘိဂုဟိတောအနာဘိဂုတောသကိဓမ္မမဏိတိယမရတိသတ္တမာယိတသဘဂဝတောသဒနေအပမတောသရနမသမနုသိတိဟိဂေါတမဘုရား၏သာသနာနဲ့မင်းမဲ့လျော်ကျင့်တဲ့ငြိမ်းအကြောင်းကဂေါတမဘုရား၏သာသနာမင်းမဲ့လျော်ကျင့်ဘာကြောင့်ကျင့်ရမှာတုံးလို့မေးကြရှိတော့ဒါအကြောင်းပြသောတော်မင်းလျော်ကျင့်တော့ရမည်အဲဒီမင်းလျော်ကျင့်တဲ့ရဟဒီလိုဒီလိုအကျိုးတွေရတယ်ကျင့်ရတယ်ဒီလိုဆိုလိုပါတယ်အဲဒီပုံတော့ မာနိဒိသားကရောအထက်ကထာများကရောဒီပုဂ္ဂိုလ်နဲ့တော့မပါဘူးသူနေပြဆရာတွေကပေးထားတယ်ဘုန်းကြီးကြိုက်တာကတော့နေဝိရဘုရားကနေပြီးပြောတဲ့စကားဆိုလို့ရှိရင်တော့သူဘောဓမာဘုရားဒီဘောဓမာဘုရားဤသာသနာဘာဖြစ်လို့မင်းမလို့ကြံ့လဲအဲ့ဒီဘောဓမာဘုရားကဒီလိုဒီလိုကိုယ်နဲ့ပြည့်စုံတယ်အဲ့ဒီဘုရားဤသာသနာကရှင်းရတယ်ဒီနေ့အမှန်ချောပါတယ်တော့သူဘောဓမာဘုရားဒီဟူ၍လဲသင်ဤချောလဲချောဤငါတွေက စီစစ်ချက်ကလေးကိုလည်းသဲကွန်းလေးနဲ့အဘိဓုအစဉ်အာယုံစသည်တော့ကိုတမ်းမိုးနိုင်ပေ၏တမ်းမိုးတော်မူနိုင်ပေ၏အဲဒါတော့ယဟန်ဆိုတော့တမ်းမိုးနိုင်ပေ၏ဟုတ်အနာဘိဟုအာယုံတို့ဤတမ်းမိုးခြင်းကိုမခံရပေတဲ့တော်ထိုယဟန်ကိုအဲရမြတ်စွာဘုရားဆုံးမတဲ့ကျင်းလို့ရှိရင်အစဉ်အာယုံစသည်အာယုံ6ပါးကိုကိုယ်တိုင်ကိုယ်ကတမ်းမိုးနိုင်တဲ့အနိုင်ရတယ် အာယုံတော့တောင်းမခြင်းမခံရဘူးမရှုံးဘူးအနိတိယဤသို့ဖြစ်သလားဟူ၍မဆိုအပ်သောဝါဒီလိုတဲ့ဟုမပြောဆိုအပ်သောဤတိဟဆိုဒီလိုတဲ့ဒီလိုတဲ့လို့မှတ်သားပြီးတော့ပြောဆိုတာမှတ်သားပြီးတော့သိတဲ့ဥစ္စာကအဲဒါရှိတယ်အခုဒီမေဖို့နိဗ္ဗာန်တရားတွေကဒီလိုတဲ့နဲ့မဖြစ်ဘူးကိုယ်တိုင်တွင်းမှာဖြစ်တာဒါကြောင့်နိတိဟတရားဒီလိုတဲ့ပြောရင်ဟောရင်ပြီးအောင်လည်းမပြီးဘူးနိတိဟတရားသက်ရှိတယ်မှာ ကိုယ်တိုင်ကိုယ်တိုင်တွေ့မျက်မြင်တရားကိုအတတ်ပြီးမြင်လေပြီအဲဒီမြတ်စွာဘုရားဆုံးမတဲ့ဆုံးမကျင့်တဲ့ပုဂ္ဂိုလ်ကအောင်၆ပါးလည်းနိုင်နေတယ်အောင်၆ပါးမရှုံးဘူးကိုယ်တိုင်တွေ့မြင်တဲ့တရားလည်းမြင်သွားပြီတဲ့မြင်သွားတော့ဉာဏ်သာဖြစ်သွားပြီဆိုတဲ့အိဗယ်ရောက်တာပေါ့လေအဲ့ဒါလေးလည်းသိနေချောလာအောင်အဲ့ဒါကိုနိုင်တာနိုင်လေးမရှုံးရင်မြင်လေမျက်မှောက်တရားတော်လို့ ဆောင်းမုတ်စီတာလည်းအဲ့ဒါဆိုကြရမယ်နိုင်နာနိုင်ပေမရှုံးကြီးမြင်လေမျက်မှောက်တရားတော်မင်းမင်းရရှုမှပြီးကျင့်နေတယ်ကြာအောင်ချက်ပါကိုအနိုင်နာရတယ်မြင်ရတာကြားရတာစသဖြင့်ကိုရှုမှရှုမှပြီးအိဋ္ဌဒုက္ခအနတ္တအချင်းရာတို့ဖြင့် အမှန်တိုင်းသိသိနေတဲ့အတွက်အဲ့ဒီအာယုံများနောက်ကို မလိုက်ရပဲအနိုင်ရနေတယ်လို့ဆိုလိုပါတယ်အဲ့ဒီအာယုံများကမလွန်မိုးနိုင်ဘူးမယုံဘူးလို့ဆိုလိုပါတယ်အာယုံများကသွားမိုးရင်ရှုံးတာပဲမယုံမှနိုင်တဲ့တာမန်ပုဂ္ဂိုလ်တွေမှာတော့အာယုံကောင်းနဲ့တွေ့ရင်နေတဲ့ကာယမှုຢာကဖြစ်တယ်အာယုံဆိုးနဲ့တွေ့ရင်စိတ်ဆိုးစိတ်ပြတ်မှုဒေါသဖြစ်တယ်ရိုးရိုးအာယုံနဲ့တွေ့ရင်လည်းပဲမြဲတဲ့အနေအဆဒီဖြင့်မောဟဖြစ်တယ် အဲ့ဒါအာယုန်ကြီးသွားမွေးနေဆက်ခြင်းခံရနေတာရှုံးနေတာပဲရှုံးမှပြီးသိတင်နေတဲ့ယောဂီမှာတော့အဲ့ဒီလိုဇာကရောဓမောဟတွေဖြစ်ခွင့်မရပဲငြိမ့်နေတဲ့အတွက်အာယုန်လေးရဲ့သွားမွေးနေဆက်ခြင်းကိုမခံရဘူးမရှုံးဘူးအနိုင်နာရနေတယ်အဲ့ဒီနဲ့ကိုနိုင်နာနိုင်လေးမရှုံးကြီးအဲနိုင်နာနိုင်လေးမရှုံးကြီးအခုယောဂီတွေနိုင်အောင်လုပ်နေရတာမရှုံးအောင်လုပ်နေရမမနိုင်လို့ရှိရင်တော့ရှုံးပြီရှုံးပြီမလားမလားနေလို့ရှိရင်အဲဒီဆောင်ဘုတ်ကဘယ်လိုဆိုထားလဲ မြတ်စွာဘုရားမှာအနိုင်ရပုံတော့အထူးပြပြအောင်လိုပါဘူးမြတ်စွာဘုရားလည်းဗျာသောထုံမြတ်စွာဘုရားကြီးပြင်ရင်လည်းအပြီးဘူးနာပြီးဘူးတော့မြတ်စွာဘုရားနိုင်ရမှုတယ်မကြုံတော်မူသူကတော့ပို့ပြီးတော့သင်ကြတာပါလို့ဘုရားဆိုတော့ဒါတော့အဲ့ဒါလည်းအထူးပြောကြမလိုပါဘူးလို့လိုလေးတူတူပဲထည့်ထားအဲ့လိုမြင်ရတဲ့စဉ်းစားကြည့်တော့အောင်၆ပါးကိုရှင်းမပေးပဲအနိုင်ရအောင်ရှုသိနေတဲ့ယောဂီရဟန်းနောက်ဆုံးချိန်ကြတာအရိယာမဖြစ်နိဗ္ဗာန်ကိုမျက်မှောက်တွေ့မြင်သွားတယ်အဲ့ဒါကိုမြင်လေမျက်မှောက်တရားတော် ဆောင်ဖို့မှာဆိုတာမျက်မှောက်သိရတဲ့တရားကိုမြင်သွားပြီမြင်လေမြင်လေပြီဒီလိုဆိုလိုပါတယ်အဲလိုဆိုလိုတယ်မျက်မှောက်တရားမျက်မှောက်သိရတဲ့တရားကိုမြင်သွားလေပြီဆိုလိုတယ်အဲဒီမျက်မှောက်သိရတဲ့တရားဆိုတာမကွန်နေပါနဲ့ဒီလိုတဲ့လို့ကြားသိရတဲ့ပညာသိမြတ်တယ်ကိစ္စမကြည့်တဲ့ကိုယ်ရဲ့မျက်မှောက်တွင်မှသိမြင်မှကိစ္စကြည့်တဲ့တရားဖြစ်သောကြောင့်အဲဒီတရားတွေကိုအနိတိဟာ ဒီလိုတဲ့ဟုမဆိုအမဟောဘူးဒီလိုတဲ့ဆိုရင်ဟောရင်ပြတဲ့ကိစ္စမပြီးတဲ့တရားလို့ဆိုလိုပါတယ်အဲ့ဒီတရားကိုတရားကိုယ်တော်တိုင်းမျက်မှောက်တွေ့ခြင်းပုံကိုတော့အထူးပြောကြမလိုပါဘူးတရားကိုယ်တော်နေဆိုသာသမာဤထိုသောကိုယ်တော်မျက်မှောက်သိမြတ်သောတရားကိုမြင်ပြီးဖြစ်သောကြောင့်ပင်လင်သာသာဘဂဝါတော်ထိုဘုရားဤသာသနေသာသနာတော်၌အပမတော်မင်းလျော်သည့်ဖြစ်ရသလားမျောညင်မှာခါခါသိ နမတံရှိခိုးလျအနုပိခေလိုက်နာကျင့်သုံးသွားရတော်သည်အဲဒီမှာကိုယ်တော်နဲ့ပြရတဲ့တရားကိုမြည်ပြီးဖြစ်တယ်ဆိုတာဥပ္ပဒနေရာဖြင့်ဘုရားရဟန္တာကိုဆရာရောက်ပါတယ်တရားကိုမြင်ပြီးပြီဆိုရင်ဘုရားရဟန္တာမှာဟောတာဗန္ဒရာကဟန္တာကမြင်တော့တယ်မြင်ပါရဲ့အကုန်လုံးကိစ္စမပြီးဘူး အဲဒီတော့ယဟန္တာဖြစ်ပြီးပုဂ္ဂိုလ်ဟာခါခါသိမင်းမလျော့ကျင့်ဖို့ညွှန်ကြားရလိုမလို့စဉ်းစားကြရှိတာတယ်ဒီမှာအဲကိုယ်တိုင်နဲ့ကိုယ်တိုင်နဲ့သိမြင်ပြီးဖြစ်သောကြောင့်ဟုတ်လားစကားဆက်လိုက်တော့သာသနာထိုတို့ကိုယ်တိုင်မျက်မှောက်သိမြင်သောတရားကိုမြင်ပြီးဖြစ်သောအကြောင်းပင်လင်သာသနာဘဝတော်ထွန်းမြတ်စွာဘုရားဤသာသနာသာသနာတော်နဲ့အပမတော်မင်းမလို့ဒီရှိကြတာညောညင်မှာခါခါသိနမတန်ရှိခိုးလေအနုသိခေလိုက်နာကျင့်သုံးသွားရတော့တည်းဆိုရဟန္တာကို ညွှန်ကြားရကြောင်းယဟနာကြတော့ကျင့်ခြင်းကိစ္စပြီးတယ်သုတ်တခုမှာသင်္ချာဟောထားပါတယ်ယဟနာတော့ကျင့်ဝယ်တဲ့တုန်းကမလိုပါဘူးတဲ့သောတာပန်သရအနာဂါနိတာလို့တယ်ဆိုတာဒီမှာယဟနာကိုကျင့်ဖို့ညွှန်ကြားတယ်လို့ရှင်းတယ်အဲ့ဒါလည်းသိဆင်းမပြေနေမိတာဘုရားကပြောတဲ့စကားဆိုရင်တော့အဲ့ဒီတော့အဲကိုယ်တိုင်တရားမြင်တယ်ဆိုတာဘုရားမြင်တာကိုပြောတာမြတ်စွာဘုရားကိုယ်တိုင်တရားမြင်ပြီးတာဒါကြောင့်အရင်မြတ်စွာဘုရားကိုယ်တိုင်တရားမြင်တယ်ထုံမြတ်စွာဘုရားဤသာသနာတော်မှာ ကျင့်ရမယ်ဆိုတာဒါတော့ရှင်းတယ်ဆိုတာနေမိတာတရားဆိုရင်အနာရှင်းဉာဏ်နာပုဂ္ဂိုလ်ကဆုံးမခြင်းကြားရမလို့ကြောင်းမိတ်ဆွေထားတာရှိပါတယ်ဒါကြောင့်နောက်ဆုံးကာထာကိုလည်းနေမိတာတရားချီးကျူးတဲ့နေခြင်းမိတ်ဆွေတယ်လို့ယူပြီးတော့ဘုန်းကြီးတော်ကြနေတဲ့ဗျာခိဂေါတမဘုရားဤသာသနာ၌မင်းမလျော်ကျင့်စဉ်ခြင်းအကြောင်းကတော့ထိုဂေါတမဘုရားသည်အဘိဘူးအာယုံဟူသမျှကိုလွှမ်းမိုးတော်မူနိုင်ပေ၏နာဘိဘူးအာယုံတို့ဤလွှမ်းမိုးခြင်းကို မခံရတော်မူပေပြီးတော့ဒီလိုဆိုလို့ရှိရင်ရဟန်းများတော့အဲ့ဒီအာယုန်တွေလွှမ်းမိုးနေအောင်ကျင့်မှုရာနည်းညွှန်ကြားချက်မပါဘူးလားလို့မေးကြပြီလို့ဒါလေဒီနှစ်ပုတ်ဖြင့်မြတ်စွာဘုရားလိုပင်မရှုံးမဲ့အနိုင်ရအောင်ကျင့်ရမယ်ဆိုတဲ့အ내ကိုလည်းပြည့်ပြည့်နေပါပဲဘုရားကဒီလိုဖြစ်ဘုရားလိုပဲဖြစ်အောင်ကျင့်ရမယ်ဆိုတာဒီလိုအဓိပ္ပာယ်ရပါတယ်နိတိယဤသို့ဖြစ်တတ်ဟု ဆိုယုံများခြင်းကိစ္စမှာပြီးတော့သခိရမံမျက်မှောက်ကိုယ်တိုင်တရားတော်တရားတော်ထပ်ပြီးမြင်တော်မူခဲ့ပေ၏မြတ်စွာဘုရားကိုယ်တိုင်နဲ့သိရတယ်ကမြင်ပြီးရှင်းနေပါလေသာသမာယီထိုးသောအာယုံတဲ့မြတ်ကိုနိုင်လာနိုင်၍မရှုံးသည့်ဖြင့်မျက်မှောက်ကိုယ်တိုင်မျက်မှောက်ကိုယ်တိုင်တွေတရားတော်လည်းအပြည့်စုံပြီးဖြစ်သောအကြောင်းသာလျှင်သာသဘဝတော်ခိုးတော်ထိုးခေါ်တော်မှာဘုရား၏အဲဒီမှာတတ်တာဆိုတဲ့ပါဠိလေးထားတာရှိတယ် သာပါဠိတတ်တဲ့ပုဂ္ဂိုလ်တွေအတွက်ဆိုဘုရားကိုယ်တော်ကကိုယ့်ကိုယ်ကိုတတ်တာထိုးထိုးဘုရားလို့ပြောကြအကြောင်းမရှိဘူးထိုးဘုရားကိုယ့်ကိုယ်ကိုထိုးလို့ပြောထိုးစားတခြားကမှအဲ့ဒါကြောင့်ဒီတတ်တာလေးလည်းသတိပြုကြပဲဆိုတယ်မှညွှန်ကြတာသာသနေသာသနာတော်နာပမာတော်မင်းမလျော်သည်ဖြစ်ပြီရာခခပင်နမသာရှိခိုးလျက်လူသိခေလိုက်နာကျင့်သုံးသွားပြန်လာပါလေတော့သတိ ဒါကြီးတော့ကြံလို့ရှိရင်မြတ်ဒိဋ္ဌကိုချောတယ်လို့ခွန်ကြီးကဒီမှာညွှန်ကြားတာဒါပေမဲ့လို့မာနိဒိကနဲ့တိဏဟဘဂဝါဟူရုပ်ပင်ရှိသောကြောင့်ပထမနဲ့တိုင်းပဲပြန်၍ဒီကအသေးပဲဟောပြထားပါတယ်တဲ့ဆောင်းဘုကတော့ထို့ကြောင့်မြဲမမေပဲရှိလဲခိုးလေကျင့်ရတော်လို့ဆိုတာအဲ့ဒါပြရမယ်ထို့ကြောင့်အမြဲထို့ကြောင့်အမြဲမမေ့ပဲမမေ့ပဲရှိလဲခိုးလျက်ကျင်ရတော်ရှိလဲခိုးလျက် သုဝတ္တသုတ်တရားတော်ပါဠိတော်မြန်မာပြန်ပြီးအရေးပဲခေါ်ပြချက်ကတော့ပြည့်စုံတော့ပါပြီသာသာဝိပါညက်ကိုခေါ်ပြရုံတော့ပဲလိုပါတော့တယ်အမှတ်ရှိဂါထာမှာသက္ခွေနေဝလောလတာဆိုတဲ့ပါဠိစကားဖြစ်သက်ခုံတွေမျက်စိအိန္ဒြေစသည်ကိုစောင့်ကြရအိန္ဒိယသီလကိုပြပါတယ်အိန္ဒိယသမ္မာသီလပြတယ်အဲဒါအမှတ်ရှိဂါထာဆောင်ဖို့မျက်စိကစားလို့ရပြန်လာတယ် အဲမျက်စိကစားရွာစကားရှောင်ရှားခြင်းရမျက်စိမကစားရဘူးတော်တော်များများရှောင်ကြည့်ရအမှတ်30ကဒါမှရလာတဲ့သံသတိကိုသိမထားရဘူးစသဖြင့်ပစ္စည်းလေးပါသုံးဆောင်မှုနဲ့စတဲ့သီလကိုပြပါရဲမတ္တစေကတာလာတာတဏိတိနဂရိယဆိုတာသာသဝေမြဝစသိမ့်ထားမပြုရအဲ့ဒါပစ္စည်းလေးပါနဲ့စပြီးတော့ ဒီလောက်တော့ဒီဒေတာသုံးဆောင်မှုနဲ့စသည်ရှိတဲ့ဒီလောက်ဆိုပြည့်စုံတဲ့ဒီလောက်ဒီမှာပေါ့အမတ်32ဂါထာမှာမေရုံကိုပြန်ပြတဲ့စကားအမတ်14ဂါထာမှာဘုံကျော်စကားကိုပြန်ပြတဲ့စကားအမတ်16ဂါထာမှာမုသဝါဒကိုပြန်ပြတဲ့စကားသုံးသုံးဌာနအဲ့ဒီစကားစသည်လို့ရင်ပါတိမောက်သီလကိုပြတယ်တဲ့ဒါသင်ကြားပါကြိုးမေရုံကိုရမယ်ဆိုတော့ဘာသာကြီးကနဲ့ဆိုင်တယ်ဘုံကျော်စကား သိရမယ်ဆိုတာတွေလည်းအဒီပါတိမောက်ထဲမှာတရားပါပဲအမှန်တော့မုဒဝါဒကျင့်ရမယ်ဆိုတာတော့သမဇနာမုဒဝါဒကသိပြန်ရှင်းတာအမှ33ဂါထာမှာအာထာဒနာကိုပြန်ပြတဲ့ဆရာစသည်ဖြင့်အပြောပါရိတိကပြတယ်အာထာပိမဟာလားအမှ33ကဒီရင်ဟောတာဒီပေါ်ဘုရားလာခိုင်းကြရပါလိမ့်ဘောသတိအာသဗနာအိမေတာလက္ခဏာဟောကိညာနဲ့နခရှင်ညာမျက်မြင်တာကြံပန်ဟောပြောကိညာမိဘောဝန္တိမှုစေဝကုမပြုဆောင်အရိဥ္ဇာတိ ဒါပေမဲ့လူတွေကသိတယ်ဘောကြပြီဆိုအမှတ်၁၁ကဒါမှဇာဝင်စားရဇာကြီးတဲ့ဇာဝင်စားရမယ်ဆိုတဲ့စကားနဲ့သမာဓိကိုပြတယ်လားသင်ကြားတယ်ဇာဝင်စားရဆိုသမာဓိဇံကိုဝင်စားလမ်းမမြယုံမကုတ်ခင်းရတယ်နောက်ပါတွေကတော့ဇံရဲ့ထောက်ပံ့အမှတ်၁၉ကဒါမှဝိသေနာဘိက္ခုသရောသိခေဆိုဝိသေနာစူးစမ်းဆင်ခြင်လျက်ဆိုတဲ့စကားပညာကိုပြတဲ့သရောသိခေဆိုတဲ့စကားကြီး ဒိဋ္ဌာသုံးပါးဟိုအစတုန်းကလည်းပြခဲ့ပြီးတော့တပန်ထပ်ပြီးပြတဲ့အမှတ်၁၁၁၂ဂါထာများမှာတန်ထိတ်နေတော့ကြောက်မှနေရန်ဆိုတာပါတယ်ပြီးတော့နေရနာဘူးလေကလေးကအချင်းမြန်မြန်ပြပါဘူးဆိုပြီးဇာကရိယနေယောကအငြင်းကြတာရှိတယ်အဲဒီစကားတော့ချင်းသီလသမာဓိပညာတွေနဲ့စပ်ပြီးတော့ကျေးဇူးပြုတတ်တဲ့တရားတွေမှီဝဲဖို့အကျိုးမဲ့ဖြစ်စေတဲ့တရားတွေကိုပယ်ရှားဖို့ရတယ်အဲဒီလိုပြတဲ့အတွက်တဲ့ နေမိတာမြတ်စွာဘုရားကမေ့ထားတဲ့သီလသမารိအရှင်များပြည့်စုံဖော်ပြပြီးသားဖော်ပြခြင်းပြည့်စုံတော့ပါပြီနေမိတာမြတ်စွာဘုရားမေးဆိုတိုက်တွန်းထားတာပေါ့လေတောင်းပန်ထားတဲ့စကားတွေသီလသမารိပညာချင်းဟောပါဆိုတာစုံပြီတဲ့စုံတဲ့အတွက်ဒေသနာဒီကုန်းချုပ်တယ်ပေါ့အဲ့ဒီလိုပြည့်စုံတဲ့အတွက်အရဟတကိုပြန်ထွတ်တာပြီးတုဝိတသုတ်တရားတော်ကပြည်သာဟောတော်မူပါလေတဲ့ဝိတသုတ် တရားဒေသနာတော်ကြီးအဆုံးမှလည်းပုရဗေဒသုံးမှလို့ပဲရဟန္တာဖြစ်ကြတဲ့ပုဂ္ဂိုလ်တွေဂရေတသိန်းရှိတယ်။နတ်တွေမှာတွေဂရေတသိန်းသောတာပန်တရားအနာဖြစ်ကြတဲ့ပုဂ္ဂိုလ်တွေကတော့မရင်မတွက်နိုင်အောင်လို့များပါတယ်တဲ့ဒါသက္ကတာကစီစစ်ဖို့ပြတာကအဆုံးသတ်ပဲ။ဒါမှခွင့်ကြီးရတဲ့ထည့်ကြတယ်ဇာမျက်နှာကတော့နည်းသေးတယ်။နိုင်ရတဲ့နိုင်ပဲရှိပါတော့တယ်။ချိန်တော့ကြိုက်သွားတယ်။ ထဲစရာလေးတွေကတော့ဒီကနေ့ကဒီလက္ခဏာဝေကဓမ္မဇာလာသုံးတို့။ဗာမညာဖလားသုံးတို့ကသုလာတိကတဲ့ဟာဒီဒီတုတ်ထဲမှာထည့်သွင်းပြီးခေါ်ပြဝေရတယ်လိုပါသေးတယ်။နောက်မှလည်းဟိုကခကြီးကပြန်လာမှထည့်ပြီးတော့ပြရမယ်။တရားတော့စုံပါပြီ။အဲ့ဒါတွေကတော့ခါချင်းမြင့်မှလည်းသိတော့မကြည့်ရပါဘူး။ဗာမျက်နှာ၃မျက်နှာလောက်ဆိုအခုကဘယ်တော့ရှိသလဲ။ ကုသိုလ်နဲ့ခွန်ဆိုတော့တော့၃မျက်နှာလောက်ခင်ဆာမျက်နှာတရားလောက်ပြီးမှာမို့အဲဒီဒုရကတရားတော့၅ချိန်တိုင်တိုင်ခုခေါ်လို့ပြီးသွားပြီအဲဒီတရားနားတဲ့ကောင်းမှုအစရှိတဲ့ဒီလိုကောင်းမှုတွေအကုန်လုံးမျှဝေပြီးတရားသိရမယ်ဤဒုစကတောတရားတော်ကိုဟောကြားခြင်း နာကြားခြင်းနဲ့စ၍ဖြစ်ပေါ်သောကုသိုလ်ကောင်းမှုများဤအဖို့ပါကကိုအမိဖာတို့အားမြတ်ပြေဝပါကုန်၏တရားသမားတို့အားမြတ်ပြေဝပါကုန်၏ဆွေမျိုးတို့အား ပါကုန်၏။ဒီရ၌ရောက်ရှိနေသောဝိသပေါင်းဟာဒီရ၌ရောက်ရှိနေသောလူပရိသတ်နတ်ပရိသတ်ပေါင်းဟာမြတ်ပေးဝေပါကုန်၏။လုံးစုံသောသတ္တဝါပေါင်းတို့အားလည်းမြတ်ပေးဝေပါကုန်၏ မှစ၍အမိဘမှစ၍ရုံးဆုံးသောသတ္တဝါပေါင်းတို့သည်ညရကြ၍ကိုယ်စိတ်နှပြကိုယ်စိတ်နှပြမှာကြပါစေ